ယေရှုရှင်မဟာဗောဓိမံဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌15ရက်4လ69ခုနှစ်နေ့လယ်ပိုင်းတွင်ဟောကြားတော်မူသောတရားတော်အပတံအမတံတံဤကံပိဝိတံတေယောပပတော်မတံပတံတို့ခိတာကောရမီကြောင့်ပြုဟောတာလေဟင်မှန်ပါဗျာအကျင့်ပုဂ္ဂိုလ်တဲ့အသက်တရား နေရတော့လေပဲမသိတဲ့အကြောင်းမသိရတရားကိုမမြင်သေးလို့ရှိရဲ့မမြဘူးလို့ပြောတာပေါ့လေရှုံးတယ်ပြောတာနဲ့တူတူတင်တယ်ဟဲ့မမြဘူးဆိုတာနဲ့ရှုံးတယ်တူရဟုတ်ကလားအဲ့တက်တရားပဲနေရအောင်တော်တယ်ဗျာအဲမသိတဲ့နေရာမသိတဲ့အကြောင်းကိုမမြင်သေးဘူးဆိုရင်ရှုံးပြီဟုတ်ကလားဟင် ဘာဖြစ်လို့ဒုံဆိုတော့လူဘဝရောက်ပါရဲ့နမလူတို့တည်တည်တည်အပ်သောတရားကိုရမသွားလို့ရဟုတ်ကလားလူဘဝတော့ရောက်လာတာဗျာဟုတ်ကလားလူဘဝရောက်တယ်အဲတို့သာသနာနဲ့လည်းကျုံနာဗျာဟုတ်ကလားအဲဒီသာသနာသည်နေရာနိကသာသနာမဟုတ်ဘူးလားဟင်ဟင်အလိုလန်းကိုထွက်လို့တဲ့ပုဂ္ဂိုလ်တွေထွက်နိုင်တဲ့သာသနာလို့ဆိုလို့ဗျာဟုတ်ကလား အဲ့တော့တို့နေရနိကသာသနာနဲ့လည်းကျုံနေလူဘဝကိုလည်းရောက်တယ်သို့တော့ဟင်မသိတဲ့လမ်းမသိရတရားကိုမမြင်သေးဘူးဆိုရင် ရှုံးနေတဲ့ဗျာဟုတ်ကလားဗျာဘာဖြစ်လို့တော့ဆိုတော့အဲသေမဟာရီကြီးတဲ့ရွေးလုံနေလို့လူပြောရမှာဟင်ဟင်သေမဟာရီကြီးတဲ့ရွေးလုံမှာတယ်နဲ့ဟဲ့ဟင်သေမာရီကြီးတဲ့ရွေးလုံလို့ ရှုံးနေလို့ပြောဗျာဟုတ်ကလားအဲတော့ဒီမဲ့ဟာတွေမှန်သမျှလည်းပဲတို့ပြုပြမှုကင်းမှုထင်တယ်ရသင်္ခါရနဲ့ပဲကင်းသလားကင်းပါဘူးဟုတ်ကလားဗျာပြီးတော့တို့ဒီသင်္ခါရနဲ့ပဲကမကင်းတာမှန်သမျှကိုယ်ကြည့်တယ်လားသူတစ်ပါးနဲ့ဖက်စားလားဗျာဟင်ဒါနာပြုတယ်ဗျာတယောက်တည်းပြုလို့ရသလားဗျာဟင်အလူကမရှိဘဲနဲ့ဗျာဝတ္ထုမရှိဘဲနဲ့ဗျာရနိုင်ဘူးဗျာ ဟေးသူများနဲ့ဖက်စာပြောရမှာကြီးတယ်ထင်တယ်ဟဲ့အေးသူများနဲ့ဖက်စာပြောရတဲ့ဟာကိုယ်သဘောကြကိုယ်သဘောအတိုင်းနေနေမှာမလားဟုတ်ကလားဟေးအဲဒီလိုဆိုရင်သူများနဲ့ပေါင်းသူများကြုံရောမခံရဘူးလားအင်းလူဖြစ်တော့လူကြုံများနတ်ဖြစ်တော့နတ်ကြုံများအဲဒီလိုဆိုတော့မရှုံးနိုင်ဘူးရှုံးနိုင်ပါဘူးဟေးဟေးမမြတ်တဲ့အပြင်ရှုံးနေတယ်ဗျာဟုတ်ကလားအဲအကျင်ပုဂ္ဂိုလ်ကတော့ တရက်แท้ပဲနေရနေရတယ်ဗျာဟုတ်ခလားအင်းမတရားကြောင်းတရားကိုမြင်လို့ရှိရင်တော့မြတ်တယ်တဲ့ဗျာဟုတ်ခလားအဲ့တော့မတရားကြောင်းတရားကတော့သူသင်္ခါရနယ်ပယ်ကလွတ်တာတယ်ဟဲ့ဟုတ်ခလားသင်္ခါရနယ်ပယ်ကလွတ်လို့လေအဲမတရားကြောင်းတရားပြီးတော့မတရားကြောင်းတရားကိုမိမိခန္ဓာတဲကနေပြီးအဲမိမိညာနဲ့ရှားမှာတယ်ဗျာ ဒီလိုဆိုသူတော်ဘာနဲ့ဖက်စားဖို့လိုသေးသလားမလိုပါဘူးအေးဒါကြောင့်လဲသူကမြတ်တယ်ရဟုတ်ကလားလူဘဝကို ရောက်တော်လဲပဲဟုတ်ကလားအသက်တရားနေရာတိုင်းဟုတ်သေးဘူးတဲ့သိရှိတိုင်းဟုတ်သေးဘူးထင်ဟင်ဟင်အဲမတရားကြောင့်တရားသို့မဟုတ်ဟိုလောကီဓမ္မတဲ့မြတ်သောဥတ္တိမနုဿဓမ္မခေါ်မှာပေါ့လေဟင်အဲအကျိုးလွတ်တရားကို မမြင်သေးဘူးဆိုရင်တော့တက်ရှိတာဟာတက်ဆိုးရှိတာပဲပြောရလိမ့်မယ်တင်မဗျာတက်ကောင်းရှိကြီးလားတက်ဆိုးရှိကြီးလားအာဟုတ်ကလားဗျာဟင်အဲဒုအသက်ရှိတွေကကောဟဲ့အာဟုတ်လို့လားဒုပြောလို့နေမှာပါဗျာတက်ကောင်းရှိတွေနေမှာပါဟင်တက်ဆိုးရှိတွေလားတက်ကောင်းရှိတွေလားအာဟုတ်ပါမလားဗျာဟင်ဒုပြောလို့နေမှာပါဗျာရွာတဲ့ကြက်တက်ကောင်းရှိတွေဖြစ်ကုန်မှာပါဒီဒီမို့လားတို့တက်ဆိုးရှိပြောတာနေမှာပါ ဟင်ဟင်အဲကြွားလိုက်ကြပြောင်းပြန်ပြန်ဖြစ်မှထင်တယ်ဗျာဟုတ်ကလားဟဲ့အဲ့တော့တို့တရေထဲပဲနေရနေရတဲ့မသေးတဲ့အကြောင်းသို့မဟုတ်မသေးသောနေရာကိုမြင်တဲ့ပုဂ္ဂိုလ်သားလေအဲ့ဒီပုဂ္ဂိုလ်မြတ်တယ်ဟုတ်ကလားအဲ့တော့လူဘဝနဲ့သာသနာကြုံတုံးတို့အရှုံးပေါ်အောင်လုပ်ကြမှာလားအများထွက်အောင်လုပ်ကြမှာလားဒါတို့မေးလို့ပြောတာနေမှာပါဗျာရွာထဲကြတော့ရှုံးခံလို့နေမှာပါဟင် ရွာထဲကြတော့ဘယ်လိုပြောမှာရှုံရင်ရှုံမစေးกว่าနေမှာပါဟင်ဟင်မင်းတို့များရွာထဲကြတော့ဘယ်လိုလုပ်ကြမှာတော့ဟင်အရှုံးခံမှာပဲလားဘာဖြစ်လို့တော့ဟင်ဘာဖြစ်လို့တော့မြဟုတ်ကလားဗျဟင်အဲ့တော့တို့အများထွက်အောင်လုပ်ရမယ်အဲ့တော့တို့ဒီဒါနမှုပြုနေကြသွားဗျာဒါလည်းဒါနမျိုးမျိုးတွေ သာသနာနဲ့ကြုံတော့သာသနာတွင်းဒါနတွေပြုကြမှာပါပဲပုတ်ကလားဟဲ့အဲ့ဒီဒါနနဲ့ကောအဲ့ဒီဒါနကမတိရလန်းကိုပြနိုင်သလားဟဲ့ရိုးရိုးဒါနပြနိုင်ဘူးဟုတ်ကလားဟဲ့သူဒီဒီမလန်းကိုသာတို့ကိုဆွဲခေါ်မယ်ဟုတ်ကလားဗျာဟင်ပြီးတော့သူဒီဟိုသင်္ခါရနယ်ပယ်ဟာကိုကင်းလားဗျာကောင်းမှုပြုတယ်ဆိုတဲ့ကဒါသင်္ခါရနယ်ပယ်ဟုတ်ဘူးလားဗျာဟင်ဒါပြုလို့တာ ပုံညာဘိသင်္ခါရပဲမဟုတ်ဘူးလားဟုတ်ကလားဗျာအဲ့တော့တို့ဒီဒါနရဲ့ဟိုတတ္တိဟာမူရင်းဒါနပြီဘယ်ထိသွားတော့လူနဲ့နတ်ထင်တယ်ဟဲ့ဟင်သေရနာထင်ရင်ဆင်းမြင်သည်သေရနာတန်ရှင်းရင်အကျိုးပေးတန်ရှင်းသည်ဟုတ်ကလားဟဲ့သို့တော့လူပြည်ရောက်တော့လူလူနေပြီလူလူမသေးရဘူးလားဟင်တို့နတ်ပြည်ရောက်တော့ဗျာနတ်လူနေပြီနတ်လူသေးရအောင်မယ် ဒါရင်သူဟာကောပဲ့နေတော့အသေးလွတ်တဲ့လမ်းကိုဒါနကပြနိုင်သလားမပြနိုင်ဘူးဗျာအော်တို့ရိုးရိုးသီလလို့ဝါရိတသီလလို့ခေါ်မှာဗောဗျာကိုယ်ဒီဘာနာတိပါဒအာမဘန်တေလားဟဲ့ဟုတ်ကလားဒီသီလကကောဗျာဟင်တို့ငါးပါးကတော့ကာမသီလဟုတ်ပဲဒါကတော့လူဘဝနတ်ဘဝလောက်သွားလိမ့်မယ်တဲ့ဟဲ့ဟုတ်ကလားဟဲ့ဟင်ဟိုတို့ရနေတဲ့ဒါနကြောင့်အဲကောမှုကြောင့် ရတဲ့လူဘဝလူအကျိုးခံစားခွင့်နတ်ဘဝနတ်အကျိုးခံစားခွင့်ခံစားနေတဲ့နေရာနှောက်တာကင်းဖို့ထင်တယ်ဟဲ့ဟင်ကိုကသူ့တမထာမှာသူကကိုမတမှာထင်တယ်ကိုကသူ့ဥသာယုံမထာမှာသူကလည်းကိုဥသာမယုံမှာပေါ့ဒီလိုဆိုရရှိခံစားအပ်သောအကျိုးတွေကိုသူကဟိုတို့အနှောက်တာကင်းကင်းလေးနဲ့ခံစားခွင့်ရှိရုံနဲ့ထင်တယ်ဗျာသီလကဒါအဲ့ဒီသီလလောက်လောက်ကအဲ့ဒီသီလကဟောတို့မတည်တဲ့လမ်းကိုပြနိုင်သလားဗျာ ရှင်းပြနိုင်သေးဘူးရာဟုတ်ကလားအဲတို့ဒီလိုခါကြီးရက်ကြီးတွေကြတော့ဗြမသီလလို့ခေါ်မှာပေါ့လေဟိုအဗြမကိုရှောင်လိုက်တာထင်တယ်ဟဲ့ဟင်ဟင်အဗြမကိုရှောင်လိုက်တာထင်တယ်ဟဲ့ဒါကိုတို့ဥပုဒ္ဒောသီလထင်တယ်ဟဲ့ဟင်အာယုံနောက်ကိုလိုက်မခံစားတော့တာလေဟင်အဲဒီသီလကလည်းပဲသူ့ကြီးတက်တဲ့ဆိုလို့ရှိရင်သူပြောဗြမပုံနဲ့မဟုတ်တယ်ဗျာဟင် ဟုတ်ကလားအဲ့တော့တို့ဗြဟ္မပြည်ရောက်တော့ဟောဗြဟ္မလိုနေပြီးဗြဟ္မလိုမတရားဘူးလားဗျာအဲ့တရားအောင်မှာဗျာဟုတ်ကလားဗျာဟင်တရားအောင်မှာဗျာအဲ့တော့တို့ဒီဗြဟ္မသီလလောက်နေကောဟင်ဟိုမတိလကိုဗြဟ္မသီလကပြနိုင်ပါသလားအဲ့သူလည်းပြနိုင်သေးဘူးဗျာတို့ဘာဝနာပဲဆိုပါအောင်ဆိုဘာဝနာရောတမထဘာဝနာနဲ့ဝိပဿနာဘာဝနာနဲ့မျိုးရှိတယ်ဟဲ့ဟုတ်ကလားအေးတမထဘာဝနာဆိုတော့ ဟိုမိမိစိတ်ကလေးညင်သက်အေးကြရုံပဲထင်တယ်ဟဲ့ဟင်ဖရာကုံနဲ့တွဲပြီးတော့ဟောပြုလို့ရဘူးလားတရားကုံတန်ခါကုံနဲ့ဟောမေတ္တာနဲ့ဟောဟုတ်ကလားဟိဒီကတိုင်းဆိုရင်လည်းကတိုင်းခွဲနဲ့ထင်တယ်ဟဲ့ဟင်ဒါလဲဟိုတစ်ဖက်ကိုသွားကပ်ပြီးတော့အာယုံပြုရတာတင်မဗျဟုတ်ကလားတို့ဝိပဿနာတော့ကိုယ်ခန္ဓာဖြစ်စဉ်ကြည့်ရတာတင်လေဟုတ်ကလားပြီးတော့ကိုယ်ခန္ဓာဖြစ်စဉ်ကြည့်တယ်ဆိုတာကိုယ်ပြစ်ကိုရှုတာတင်ဗျဟုတ်ကလားဗျ ဟေးကိုပြစ်ကိုမြင်မှလဲမုံမှတင်တယ်ဟဲ့မုံမှလဲဆုံးမှမဟုတ်ဘူးလားဗျာဟုတ်ကလားဗျာအဲ့တော့တို့ဒီသမထဘာဝနာဆိုရင်တော့သူကဗြဟ္မဘုံလောက်ပဲတင်တယ်ဟဲ့ဟေးအဲ့တော့တို့သမထဘာဝနာရောမတည်တဲ့လမ်းကိုသူပြနိုင်သလားဟေးသူလည်းပြနိုင်ဝင်ရှိသေးဘူးထင်တယ်သူလည်းဗြဟ္မဘုံလောက်ပဲထင်တယ်အဲ့တော့ဗြဟ္မပြည်ရောက်တော့ဟောဗြဟ္မလူနေပြီးရင်ဗြဟ္မလူမသေးရဘူးလားဟုတ်ကလားဗျာဟေး သူလည်းသိလို့သိဘူးရဟုတ်ကလားအဲ့တော့တို့ဒီဒါနမှုသီလမှုသမထဘာဝနာမှုလောက်နဲ့လူဘဝရောက်လာလို့ရှိရင်အများထွက်မလားဟင်ဟင်အများထွက်သေးဘူးထင်တယ်ဗျဟုတ်ကလားဒီကနေ့အဲနတ်ပြည်ရောက်တော့အများထွက်မလားဟဲ့နတ်ပြည်ကြတော့လဲနတ်ညင်းဝိုင်းညင်းကြအောင်ပါဗျာဟုတ်ကလားနောက်တကလူလာဖြစ်တော့ဟောဗျာအညင်းလုံးမလားဟဲ့ အဲ့တော့တို့အညင်္ဂဘဝပဲနေဦးမှာဗျာဟုတ်ကလားသူတို့အညင်္ဂဘဝရောက်တဲ့ဟာတို့အင်းအများထွက်တဲ့ခေါ်မလားအရှုံးပေါ်တဲ့ခေါ်မလားဗျာဟဲ့အရှုံးပေါ်ဦးမှာဗျာဟုတ်ကလားဗျာဟဲ့တကယ်လို့တို့သူတစ်ပါးအညင်မခံရတဲ့ဗြမဘုံရောက်တော့ဟောဗျာဘသူမှမညင်းတော့လည်းပဲကို့မှာရှိတဲ့ဟင်ကိုကိုဖြည့်ပြီးထားတဲ့ကံကမညင်းဘူးလားဗျာဟင်ကိုကံကကိုပြန်ညင်းအောင်မှာပဲကိုစိတ်ကဟောမညင်းဘူးလားဗျာ ကိုယ်စိတ်ကကိုညှင်းအောင်ပါကိုယ့်ဟာကိုဖြတ်ပြီးသူလည်းတရားအောင်ပါပဲထင်တယ်ဟုတ်ကလားဟဲ့အဲ့တော့တို့ဒီဗြမပြည်ရောက်ရုံလောက်နေကောတို့အများထွက်ပလားဗျာဟင်ဟင်ဒီမှာဟိုဗြမရိခါလောက်ယူသွားရင်ရောတို့အများထွက်ပြီးပြန်ဟဲ့လို့ပြောလို့ရသလားဗျာဟင်ဟင်အရှုံးပေါ်ပြီးပြန်လာလားအများထွက်ပြီးပြန်လာလားဟုတ်ကလားဗျာဟင်ဒိုင်းတို့ကောဘယ်နဲ့တော့ဒီလိုပဲဟိုရှုံးဟင်အရှုံးကအရှုံးအရှုံးကအရှုံးက ဟင်ဒါလောက်နဲ့တော်ပလားမတော်သေးဘူးလားပြောနေတာတော်နေပါပြီဗျဟုတ်ဒီပါဇက်ကလည်းမတော်သေးဘူးပြောနေတာပါဗျာတော်နေပြီထင်ပါတယ်ဟင်တို့သာသိရွှေကြောင်းတောင်လုံးကလားတရားအထုတ်ခိုင်းတော့တကာတွေကပြောသေးတော်ပြီတော်ပြီအဲတခြားနဲ့ကကုသိုလ်ယူတယ်ဒါနဲ့တော့ကုသိုလ်ကိုယူတော့ဘူးဆိုတာပင်မမုံလို့ဆိုဟင်ဟင်ဘာဖြစ်လို့တော့ဟိုကိုယ်ကိုစိတ်ကိုညာတဲ့ပုဂ္ဂိုလ်ဟာ ဒီတတိရဲ့အတင်နဲ့ထံကိုခံနိုင်ဘူးဟုတ်ကလားဟင်စိတ်လွတ်လပ်မှုကိုလိုချင်တဲ့ပုဂ္ဂိုလ်ဟာဒီတတိတင်ပြီးတာကိုခံနိုင်ဘူးဟုတ်ကလားစိတ်ကသူ့သူသွားခြင်းဟာသွားသူတွေးခြင်းဟာတွေးတတ်တဲ့အမျိုးထင်တယ်ဟဲ့ဒါလေးပေါ်ကိုတတိယနောက်ကနေပြီးသူပါလို့လို့သူကမှတ်ချက်လိုက်ယူနေတယ်ထင်တယ်ဟုတ်ကလားအဲ့တော့သူမှတ်ချက်လိုက်ယူနေတော့ဟိုစိတ်ကလွတ်လပ်ပါမလားဗျာဟင်ဘာမှသူလုတ်ပိုင်ဝင်ယူလုတ်ချင်တာလုတ်ဟိုကတတိယချုပ်ထားတော့မရှိဟော သူလှုပ်ချင်တာလို့နောက်ကမှတ်တမ်းလိုက်ယူနေတယ်လေဟုတ်ခလားအင်းကြည့်ကြည့်ပြန်ပြီအဲနားထောင်နားထောင်ပြန်ပြီစားစားပြန်ပြီသွားသွားပြန်ပြီနဲ့ဟောမှတ်ချက်လိုက်ယူနာတယ်ဟဲ့ဟင်ဘာမှမလိုဘူးငိုးတို့ထိုင်တာတော့ဝင်ပြန်ပြီထွက်ထွက်ပြန်ပြီယူသေးတယ်မယ်ဟုတ်ကလားမှတ်ချက်လိုက်ယူနေတော့ तू ဘာလွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်ရှိတော့ဟင်ဟင်အဲ့တော့ तू လွတ်လပ်လပ်လုပ်ပိုင်ခွင့်မရှိတော့ဘယ်နဲ့တုံးစိတ်အလိုလိုက်တဲ့ပုဂ္ဂိုလ်များဟုတ်ကလားဟင်ဒီတတိယတင်သိမှုကိုခံနိုင်လား တတိယအားကိုလေဟောတို့ဒီတတိဒီသာလျင်ဟင်မတရားလမ်းကိုကြာနိုင်တယ်မသေးတဲ့နေရာရောက်အောင်လေဒီတတိယပို့မှာဟုတ်ကလားဗျဟင်ဟင်ဒီတတိယပဲတတိတို့ဟိုမဂ္ဂင်ရှင်ပါပေါင်းထားတဲ့တတိပြောတာလားဟင်တာမာတတိပြောသလားဟဲ့ဟောတာမာတတိကိုဆိုလိုတာမဟုတ်ဘူးလားမိစ္ဆာတတိပြောတာမဟုတ်အဲတတိနှမျိုးရှိတာဟုတ်ကဲ့တာမာတတိနဲ့မိစ္ဆာတတိလေ ဟိုမက်ခင်မှာလည်းတမ္မာမက်ခင်နဲ့မိစ္ဆာမက်ခင်လို့ကွဲသေးတာဟုတ်ပဲဟုတ်လားတခြားမှာလည်းမက်ခင်တွေရှိသလိုတို့ဒီဘုရားသာသနာကမက်ခင်ကိုတမ္မာတတ်ထားရတာထင်တယ်ဟင်ဟုတ်ကလားဟိဟိုတို့လောကီတွေသိပ္ပံတွေတီထွင်တဲ့နေရာလဲမက်ခင်နဲ့တီထွင်ရတာဗျဟင်သူတို့ကောဟိုတို့အေးတမာရီမယူရဘူးလားဗျာအဲမိစ္ဆာတမာရီတွေယူရတာပဲဟုတ်ကလားဗျာအဲမိစ္ဆာတမာရီယူရည်ဒီမိစ္ဆာပညာပေါ်ရတာထင်တယ်ဟဲ့ဟင်ဒါပိတုတေသနာလောက်တာတွေရှိဘူးလားဟဲ့ ဟုတ်ကလားဗျာဟောသူတို့မှလည်းမိစ္ဆာမက်ခင်ရှိသဗျမက်ခင်တော့ရှိတာပဲဟုတ်ကလားဗျာအဲ့ဒီမက်ခင်ကတော့ကိုယ်လဲဆင်းရဲသူလဲဆင်းရဲကိုယ်လဲကျိုးမရှိသူလဲကျိုးမရှိအခုလည်းမကောင်းသားနောင်လည်းမကောင်းသားတဲ့အတွက်သူ့ကိုမိစ္ဆာတဲ့ထင်ရဗျာဟုတ်ကလားတို့ဒီတမ္မာကတော့ကိုယ့်ကိုလည်းမငင်းသူ့ကိုလည်းမငင်းထင်တယ်ဗျာဟုတ်ကလားဗျာဟင်အခုလည်းကိုကောင်းဟင်နောင်လည်းကိုကောင်းမှုရာဖြစ်တဲ့အတွက်တို့ဒါတော့တမ္မာထင်တယ်ဗျဟုတ်ကလားအဲ့ဒီတတိဒီသာလေး မက်ကင်ရှိပါပေါင်းထားတဲ့တတိဒီတတိကြတော့တို့ဟောဟင်မတရားလမ်းသူပြနိုင်တယ်ထင်တယ်ဟင်မတည်မဲ့နေရာပြနိုင်တယ်ထင်တယ်ဟဲ့ဟုတ်ကလားဗျမတရားလမ်းကိုလည်းပြနိုင်တယ်မတည်တဲ့နေရာကိုလည်းသူပြနိုင်တယ်ဟုတ်ကလားပြီးတော့အရှိ အရှိအတိုင်းအမှန်အမှန်တိုင်းသစ္စာတရားဟောဒီတတိကမပြနိုင်ဘူးလားဟင်အရှိအရှိတိုင်းအမှန်မှန်တိုင်းလည်းပြနိုင်တယ်ဗျဟုတ်ကလားအဲ့ဒီတတိဒီသားလေတို့ ဟင်မသေးမဲ့လမ်းကိုပို့မဲ့တတိအဲ့တော့ဒီတတိကင်မိတဲ့ပုဂ္ဂိုလ်ကတော့တည့်ရက်ပဲနေရနေရဘယ်နဲ့တော့အရှုံးပေါ်မလားများထွက်မလားဟုတ်ကလားအဲဒီတတိကင်ထားတဲ့ပုဂ္ဂိုလ်ဒီအဟောင်းကိုရောဖော်တွေးခွင့်ရှိသေးသလားဗျဟင်ဒါပြန်အဟောင်းလည်းငုတ်ကောအတက်ပေါက်နိုင်သေးလို့လားဟင်အစ်စ်နောက်ကိုလည်းအလိုက်မခံဘူးထင်ဗျာဟင်ဒီလိုဆိုရင်အစ်စ်အပွားကောထပ်ပိုးပိုးနိုင်သေးလားဟင်ဟိုတစ်ဖက်ကလည်းတို့ထပ်ပိုးပိုးနိုင်တော့ဘူးလေ ဟုတ်ကလားဗျဒီအဟောင်းကလည်းအဲလက်ငုပ်ဟုတ်ကလားဟင်အညွန့်မတက်နိုင်တော့ဘူးဆိုရင်တို့မှန်ရင်းနဲ့ကိုဘွားရာကပါပါရာကအဲနေနေရာကမစဲနိုင်ဘူးလားအေးဒီလိုဆိုမတည်တဲ့လမ်းကိုသူပြနိုင်ဘူးလားဗျဟုတ်ကလားဟဲ့ပြီးတော့တို့ဒီတတိရှိနေတဲ့အချိန်ကိုအဟောင်းလည်းမတွေးတာအစ်စ်နောက်လည်းမပြေးတာတဲ့အတွက်သူဓမ္မဘောကိုကြိုက်လို့စော်ကားတဲ့စေတနာဝင်နိုင်သေးလား ဟင်မုံလို့ပြစ်မှားတဲ့စေတနာကောဝင်နိုင်သေးလားအဲမသိလို့ပြစ်မှားတဲ့စေတနာကောဝင်နိုင်သေးလားအဲဒီလိုဆိုရင်တို့ဒီသေလန်းကိုပို့မဲ့ဟုတ်ကလားသေမျိုးစေ့တွေဟင်ရှိသေးလားဗျာဝင်နိုင်သေးလားဗျာဟုတ်ကလားဗျာအဲဒီလိုကြောင့်လေသူကမသေးတဲ့လမ်းကိုပြနေတယ်တတိဗျဟုတ်ကလားဟင်တတိတလုံးရဲ့တန်ဖိုးဗျဟုတ်ကလားဗျ ဟေးဓာတုမတိလမ်းပြမဲ့တတိဟုတ်ကလားဗျာဟင်းမတိတဲ့နေရာကိုခေါ်ဆောင်မဲ့တတိဟုတ်ကလားပြီးတော့အရှိကိုအရှိအတိုင်းအမှန်ကိုအမှန်တိုင်းထုတ်ဆောင်ပြမဲ့တတိဟုတ်ကလားဗျာဟင်ဟုတ်ကလားဗျာတို့မို့သွဲစိတ်ကိုဟိုတတ်မဲ့တတိထင်တယ်ဟဲ့ဟင်သွဲစိတ်နေရာကို तू မှတ်စိတ်ဝင်တော့မှထင်တယ်ဟဲ့ဟင်ဒီလိုဆိုသွဲစိတ်ကအညွန့်တက်နိုင်သေးလားဗျာ ဟုတ်ကလားဗျာအဲဒီလိုဆိုဆွဲစိတ်ခိုင်းတာတွေကိုတို့လုတ်ခွင့်ရှိသေးသလားဗျာလုတ်ပေးဖို့လူသေးသလားဗျာအဲဒီလိုဆိုရင်တဏှာကြုံရောဖြစ်အောင်မလားအဖြစ်နိုင်တော့ဘူးဗျာအဲဒီတတိမျိုးဒါတို့သာသနာနဲ့ကြုံတုံးလောက်ရမှာထင်တယ်ဗျာဟေးသာသနာနဲ့ကြုံဟုတ်လားလူဖြစ်တုံးလောက်ရမှာထင်တယ်ဗျာဟေးသာသနာနဲ့ကြုံတယ်လူလည်းဖြစ်အောင်မထင်တယ်ဟေးသာသနာနဲ့တော့ကြုံတယ်လူဖြစ်မရောက်ရင်တော့ပဲနဲ့တော့အဲလုံးလုံးမရဘူးတို့ဒီနာတလူမှလည်းကြွက်ကလေးတွေတော်တော်ပေါ် ဟုတ်ခလားသူတို့သာသနာတော့ကြုံတာထင်တယ်ဟဲ့ဟင်အဲတို့လိုလုပ်ပိုင်ဝင်ရှိလားမရှိဘူးဟုတ်ခလားဟင်သူတို့သာသနာနဲ့ကြုံတာပဲဗျဟုတ်ခလားအဲသူတို့ဒီကြွယ်ကလေးတွေလူလာဖြစ်တဲ့အချိန်မှာသာသနာကကွဲနေရင်ကောအဲလုပ်ပိုင်ဝင်ရှိဘူးဟောတို့ကြတော့ဗျာဟောခုသာသနာနဲ့လည်းကြုံနေထင်ပါဗျာဟင်လူဖြစ်ကောရနေတယ်ထင်တယ်ဒီလိုဆိုတို့တို့လုပ်ပိုင်ဝင်ဟုတ်ကလားအမှန်အမှန်တိုင်းသိဖို့ဟုတ်ကလားဗျာ အရှိအရှိတိုင်းပြီးဖို့ဟုတ်ကလားဗျာဟင်မတရားလမ်းကိုသွားဖို့တို့မှာခွင့်ရည်တွေရှိတယ်ဗျတတ်တို့ခွင့်ရည်တွေထင်တယ်ဟဲ့ဟင်ယူနိုင်မှာမလားဟုတ်ပါမလားအထိုးရှိမှုပြောတာနေမှာပါဗျာဟင်အိမ်ကြပြောက်မယ်ထင်ပါဗျာဟင်ဘယ်လိုအိမ်ကြတော့ဘယ်လိုပြောမှာတော့အာဟောရသလောက်ကြီးကြားခံလာဗျာမဗျာဟင်ဟိုယူရင်မရဘူးလားဗျာဟင် ယူရင်မရဘူးလားအိမ်ဟောဟုတ်ကလားဟိုရွာထဲရောက်တော့ရွာထဲလုပ်တယ်မလုပ်ရဘူးလားဟင်ခန္ဓာဝင်ရှိရင်အသက်မွေးမှုဟောမလုပ်ရဘူးလားဗျဝမ်းကြောင်းမှုဟောအသက်မွေးမှုလည်းလုပ်ရမယ်ဝမ်းကြောင်းမှုလည်းလုပ်ရဟုတ်ကလားဗျစားဖို့တောက်ဖို့ကတော့ဝမ်းကြောင်းမှုထင်တယ်ဟဲ့နေဖို့ထိုင်မှုကတော့အသက်မွေးမှုထင်တယ်ဟဲ့ဟင်နေထိုင်မှုကအသက်မွေးမှုဟုတ်ကလားစားတောက်ဖို့ကဝမ်းကြောင်းမှုဘသူကင်းမလို့များကြွားတယ်ဟုတ်ကလားလုပ်ရမှာပဲ အဲ့တော့ဒီလုတ်တဲ့အလုတ်ကိုတော့သူအစွဲသိမ့်နေဆွဲရုပ်ကလုတ်လိုက်မှာဗောဗျာခိုင်းအဲ့သူတို့လုတ်သူတို့လုတ်ပါစီဗောကိုကကိုလုတ်ကိုလုတ်ဗောဗျာဟင်ဟင်တခါတည်းနှလုံးမရနိုင်ဘူးလားကဲရားသလောက်တော့ပါလားရားသလောက်ပြောမှာလားဟင်မပြောတော့ဘူးလားဗျာဟောရားသလောက်ပြောလို့ဗျာဟင်သူဖရာလက်ထက်ကတာဝတိတီကစာတဲ့အတိုင်းဆိုခေဂရီလို့ဆိုတာဟုတ်ဗျခေဂရီဆိုတာတန်တရားလား ဟင်ဆယ်ကလေးဆိုတာတန်းတရားတယ်နဲ့ဟဲ့ဟင်လူဦးရေအဲ့လောက်ရှိတယ်ရှိတဲ့တဲမှာတို့85ကတိကြော်ကြော်ကအဲ့ဒါအရိယာတွေကြီးတယ်ပဲဟုတ်ကလားဗျာဟင်တို့ဟိုတခြားဘာသာဝင်တာကတဂရီလောက်ရှိတယ်လို့သာကဆိုတယ်ဗျဟုတ်ကလားဗျာပြီးတော့တို့ဒီတရဏဂုံဒီကလျာဏပုတ္တဇင်လောက်ကတော့ဟင်တဂရီလို့ဆိုတယ်ဗျဉာဏတို့အရိယာတွေကြီးတယ်ပဲဟုတ်ကလား 7နှစ်နဲ့3နှစ်သားသမီးဆိုရင်သူအရိယာဖြစ်ကုန်ပြီဟင်ဟုတ်ကလားဗျဟင်သူခိက7နှစ်နဲ့3နှစ်ကလည်းအဲဟိုယုတ်တစိတ်တကဘလောက်ကြီးမှမှန်သိပဲနဲ့သူခိကဟို6တောင်ရှိတကူကွတာမန်လူသားတယောက်ဟာအဲ့တော့သူ7နှစ်နဲ့3နှစ်ဆိုသူကတော့ဟင်4တောင်လောက်တော့ရှိတော့ပြီထင်တယ်ဟဲ့သူခိကအရာတည်လေဟင်ဒီလောက်တော့ရှိတော့လိမ့်မယ်ထင်တယ်ဟဲ့အဲ့တော့သူတို့ယုတ်တစိတ်တကြီးတွေကကြီးထွားတဲ့အတွက် ဟောတို့ဆနေနဲ့ဆိုသုံးနှစ်သားသမီးဆိုသူကအရိယာသတ်ထဲဝင်သွားပြီဟုတ်ကလားဗျာတို့ဝိတာခါဆိုခုနှစ်နှစ်ထင်တယ်ဟဲ့ဟင်ခုနှစ်နှစ်သမီးထင်တယ်ဟဲ့ဟင်အဲ့ဒီအရိယာသတ်ထဲရောက်သွားတာဟင်အဲ့တော့တို့ဒီသာဝတိပြည်သူပြည်သားတွေဒီလိုအရိယာများများစားစားကြီးဖြစ်တာဟင်ကြောင်းသွားဥပုသ်ဆောင်လို့လားဟုတ်ပါဘူးတဲ့ဗျာဟင်အဲယဟန်နေဝတ်ကြလို့လားဟုတ်ပါဘူးတဲ့ဗျာ ဟင်အခုလိုရိပ်သာတဲ့ဝင်ပြီးအားထုတ်လို့လားဟုတ်ပါဘူးတဲ့ဗျာဟောရွာတဲ့ကအလုတ်ဒီလုတ်ရင်းနဲ့ဖြစ်တယ်ဟင်တခါတည်းနှလုံးမဖြစ်နိုင်ဘူးလားဟင်တခါတို့လောကီဥပမာနဲ့ပြီးကြပါဆိုရဲ့ဟိုထောင်တွက်ဆိုတာကြားဘူးလားထောင်တွက်ဆိုတာဘု து စကားတော့ညာဘု து စကားတော့ညာထောင်ထဲကနေထွက်လာသူကိုပြောတာထင်တယ်ထောင်မကြဘူးသူရဲ့စကားလားထောင်ကြဘူးသူစကားလားဟင် ထောင်ကြသူရဲ့စကားဗျဟုတ်ကလားဟင်ထောင်မကြဘူးသူကိုထောင်တွက်သွားခေါ်လို့ရသလားမရဘူးဗျဟင်ထောင်ကြသူထောင်ကထွက်နိုင်မှထောင်တွက်ဟုတ်ကလားဗျသူဟာသူဖောက်ထွင်းလို့ထွက်ထွက်ကြော်လို့ထွက်ထွက်နှိမ့်သိလို့ထွက်ထွက်ထွက်ရင်တော့ထွက်ဖက်တယ်ဟဲ့ဟုတ်ကလားအဲ့ဒါထောင်တွက်ခေါ်တာတို့လောကုတ္တရာဆိုတာလေထောင်တွက်နဲ့တူတူပဲဟုတ်ကလားဟဲ့လောကီတဲကမိမိစိတ်ကလေးလွတ်သွားတာကို လောကုတ္တရာမဟုတ်လားဟင်လောကီအာယုန်တဲကမိမိစိတ်ကလေးလွတ်သွားတာကိုဒါလောကုတ္တရာမဟုတ်ဘူးလားအဲ့တော့လောကုတ္တရာလို့သိကြရှိလားဟင်ဟင်အဲ့တော့တို့ဒီလောကီအာယုန်ခံစားရင်းမှတ်တာနဲ့ဒီပေါ်မှတ်ချက်တင်လို့ရှိရင်ဟုတ်ခလားဟင်ငါရှိမရှိဟောမသိနိုင်ဘူးလားအဲမြဲမမြဲကောကောင်းမကောင်းကောပိုင်မပိုင်ကောအဲ့တော့ငါမရှိရင်သူဟောရှိဦးမလားဗျာဟင်ပြီးတော့မမြဲဘူး မကောင်းဘူးမပိုင်ဘူးဆိုရင်ခင်မင်မှုတွေ့တာမှုရှိဦးမလားဟင်ဟုတ်ကလားဟင်မမြဲဘူးမကောင်းဘူးမပိုင်ဘူးဆိုရင်လေအဲဒီတဲ့အများခန္ဓာဖြစ်ခင်ကြည်ရင်မတ္တနဲ့မမြဲရုံနဲ့မကဘူးဟုတ်ကလားဟင်ဟောဆင်းရဲနေတယ်နှင်းဆဲနေတယ်လို့သိလို့ရှိရင်မိတ်လို့ထင်မလားရံလို့ထင်မလားဗျဟင်ဟုတ်ကလားဗျတပည့်အာယုံကောင်းကောင်းနေစားရတယ်ဒါမိတ်မဟုတ်ဘူးလားဗျ ဟင်ကိုယ်သဘောကျသူနဲ့အတူနေရတာဒါမိတ်မဟုတ်ဘူးလားဗျဟောဗျဟောဗျမောရှိအမှန်မအာတခွန်မေဃာရှိလေးမှန်မဖြစ်ကုန်မလားဟင်ဟင်ဟင်အဲ့တော့တို့ဒီဒုက္ခဆိုတာပါဠိလိုပြောတာကိုဗျဗမာလိုကောင်းကောင်းလေးနဲ့ဖြုတ်ပြတာတယ်ဟဲ့ဟင်ဒုက္ခဆိုတာသူ့ကကောင်းကောင်းကိုဟဲ့ခကဒုဖြူတာမဟုတ်လားဒုက္ခခံစားနေဆိုတာကောင်းကောင်းလေးနဲ့အကြိုက်ပေးပြီးဒုဖြူခံရတယ်ပြောတာတယ်ဟဲ့ဒါပြင်ဟို ဟိုတို့ခေယုံတော်တဲ့ပြီးထုံသေးမိသေးနဲ့ခွဲခံရတာနဲ့ဘာထုတ်သေးတော့ဟုတ်ကလားဟင်ဟိုတို့ဒုက္ခသွားကပါဠိတကားဗျဗမာလူဒုသွားဟင်မကောင်းတဲ့ပြင်ထင်တယ်ဟဲ့ခါကတူးဖြူတာထင်တယ်ဟဲ့ဟုတ်ကလားဒါကတော့ဟိုမုံကြောင်ပြ၍မုံချင်းချင်းပြီးဟိုနှိမ့်ဆက်တာထင်တယ်ဟဲ့ဒါကတော့ရွာလေကောင်စကားများရင်းနဲ့ဒုရိုက်တာကိုခံရတာနဲ့တူတူထင်တယ်ဗျဟင်အဲ့တော့ဟိုတို့ခေယုံပေါ်မှာ မေသေးထုံသေးနဲ့ခွဲပြီး အခွဲခံရတယ်အစိတ်ခံရတာပဲဖြစ်ဖြစ်ရွာလည်းကောင်းရံဖြစ်ရင်လည်းဒုရိုက်ဓာတ်ကိုခံရတာပဲဖြစ်ဖြစ်ဟုတ်ကလားသူတို့နှစ်ခုလုံးဟာသူအေးရင်မနာဘူးလားဟိုဖေးုံဘောဟာကမနာဘူးရှိသလားမပြတ်ဘူးဟောရှိသလားဖေးုံဘောဟာကဒဏ်ရမရဘူးလားဟိုရွာတွေကဟာကောဒဏ်ရရတာချင်းတူသလားဟင်အမှန်မှန်တော့ဘာလို့မတူတာတော့လား ကိုကလည်းဒဏ်ရာရတာပဲလေစာဖြစ်မင်းနေမှာပါပဲဗျာဟိုရွာတဲ့ကဟာလည်းခံရရင်ဒဏ်ရာရရင်စာဖြစ်မင်းမဲ့နေမှာပါပဲဟောငါခေယုံသိဝေဒနာလေးကိုတက်တက်တာလာရှိမှာလားဟင်မိသေးထုံသေးပြေတော့လေဘယ်လိုနေမလို့နားမှာပါပဲဗျဟိုရွာတဲ့ကဟာကောဟဲ့နဲ့အဲအဲ့ဒီနာရာကြီးကိုရင်ကိုရင်နဲ့ပျောက်သွားတော့ဟောခေယုံကဟာမို့အနရုပ်ပါယူသွားပါဟာဘာလို့လို့ပေါ်တာပဲလားဟင် အိုးရွာတွေကဟာကဟင်အစွဲထဲဩကောင်းတာလဲအစွဲကြံရင်မှာပဲသိုးတာလဲအစွဲကြံရင်ဒါပဲထင်တယ်ဟင်ဟင်အဲ့တော့သိုးပြက်ပြက်တာလူတိုင်းသိပါတယ်ဟုတ်ခလားအကောင်းပြက်ပြက်တာတော့ခါကောင်းလို့ငိမ့်နေတဲ့မိတ်နေတဲ့အတွက်မိတ်နေတဲ့အတွက်ပဲနေတော့ဟင်ဟင်ဒိုင်းဟိုတို့ဟိုရံသူကဖြက်လို့ဖြက်တာပြက်တာကြတော့လူတိုင်းသိတဲ့အတွက်တစ်ခါပဲဖြက်ခံလဲနှစ်ခါဖြက်ခံမလားဟင်သူနဲ့ဝေးရမရှောင်ဘူးလားအဲမိတ်ဆွေကဖြက်တာကြတော့ ပြက်မှန်းမသိတဲ့အတွက်ဘယ်တော့ရှောင်အဲ့တော့ရန်လူဖြက်လို့ပြက်တာနဲ့မိတ်ဆွေလူဖြက်လို့ပြက်တာဘယ်ကပို့ထိနာအာအတို့ပြောလို့နေမှာပါဗျာဟင်တို့ပြောလို့နေမှာပါဗျာဟင်အာလူကိုရောက်မဲ့ဘာဖျားလဲချပြန်ခမရအရေးတဲ့ဟင်ကဲပဲနဲ့တော့ဗျာဟင်အဲဒါဖြင့်ခုမိတ်ဆွေပါလို့ထင်တာလေးတွေကအကြိုက်ပေးပြီးအကောင်းပေးပြီးအလိုလိုက်ပြီးဟုတ်ကလားပေါင်းသိနေတာဒါဒုက္ခပဲကောင်းတာလို့မဟုတ် ကောင်းတယ်မဟုတ်ဟောမေးလို့ရဘူးလားဟင်ဟာတော့ဟိုကြဲကြဲကိုမပြောရဲတော့ဘူးဗျာဟင်ဟင်ဘယ်နဲ့တော့သံတကာသံမတို့သံတကာသံမတို့သာအမဟင်သံတကာသံမမဟုတ်သံတကာသံမတို့ဟင်ဘယ်နဲ့တော့ကောင်းလားသံတကာဖြက်လို့သံမလည်းပြည့်နေပြီသပင်ကြီးကိုဟိုမှာအပေါ်မှာလန်ထောက်ပထားပြီဟုတ်ဗျာဟင်သံမဖြက်လို့သံတကာလည်းပြည့်နေပြီရှေ့မှာဟင်ဟင် သပင်ပြူတွေအလုံးဟောတကုံသူးနေထင်တယ်ဟုတ်ကဲ့ဟင်လှုပ်တော့ဗျာဘယ်နှတော့ကောင်းလားအဲမကောင်းဘူးလေဟာဟာတို့ပြောလို့ပါဗျာဟင်ဟင်အဲ့တော့တို့ဒီမှာဖြည့်သိခံရတာကြီးတဲ့ပဲအဲ့တော့တို့အညင်ပဲခံရတယ်အဖြည့်သိခံရတယ်ပြည့်သိနေတယ်လို့သိလို့ရှိရင်ဘယ်နဲ့တော့ဟိဟင်တရားကြီးကိုဟိုတွယ်ဖက်နေမလားဟင်အလွတ်နေမလားဟိ ဟုတ်ကလားဟင်ဟိုတို့ဟာလားရဲ့ကိုပေါင်းစိတ်ခွာလားဟင်ကိုကတော့กินနိုင်မှာမလားဝိတာခါကောသူ့ယောက်ျားနဲ့กินမလားအနာတပိန်ကောသူ့မိန်းမနဲ့กินမလားတို့တော့သူတို့ကိုပေါင်းစိတ်ခွာပဲဖြစ်တော်တယ်ထင်တယ်ဟင်ဟုတ်ကလားဟဲ့ဟင်ဒီလိုဆိုရင်ဝိတာခါတို့အနာတပိန်တို့ကောသူ့အိမ်ထောင်ဆိုတဲ့ထောင်ထဲနေရင်းနဲ့စိတ်ကလွတ်နေပြီလားအနာတပိန်ကောအိမ်ထောင်ဆိုတဲ့ထောင်ထဲနေရင်းကသူ့စိတ်ဒီလွတ်မနေဘူးလား သူတို့မလွှဲတာလို့သာသုံးသည်တို့လိုပဲ့နေတော့ငန်းငန်းတဲ့တန်းတော်ဆိုရှိသေးလားဟဲ့အဲမပယ်နိုင်သေးလို့ဟုတ်ကလားဟဲ့သူတို့ပထမမဲ့ကဒီဟိုချင်းမုန်းနှစ်ပါးကိုပယ်မှန်းပယ်နိုင်သေးပဲနဲ့ဟုတ်ကလားမပယ်နိုင်သေးလို့တို့တော့ဟိုညှင်းစဲမှန်းသူတို့သိနေပြီထင်တယ်ဟဲ့ပြက်စီးမှန်းတော့ပြက်စီးမှန်းတော့သိနေပြီညှင်းစဲမှန်းလည်းသိနေပြီဟုတ်ကလားဗျာမပယ်နိုင်သေးတော့သုံးတာသူတို့ကိုယ်ပေါင်းဖိတ်ခွာပဲရှိတယ်ဟုတ်ကလားဗျာ ဟင်ဒီလောက်ဒီကိုယ်ခန္ဓာဖြစ်စဉ်တွေကိုသိတဲ့ပုဂ္ဂိုလ်ဒီကဲပဲနဲ့တော့လားဟင်လောကီအာယုန်တွေကိုခံကြိုးပြီးခံစားတော်လဲပဲသိပြီးအစွဲမရှိရင်မလွတ်ပြီဘူးလားဟင်ဒိဋ္ဌိဒိဋ္ဌမတံမြင်နာမြင်ုံပဲထင်တယ်သူတည်သူတ္တမတံကြားတာကြားုံပဲထင်တယ်မုတိမုတ္တမတံတွေ့တာကောတွေ့ုံပဲထင်တယ်ဟဲ့ဟင်ဟင်ဟင်ဝိညာတိဝိညာတမတံဆိုတာသိတာလည်းသိုံလေးပဲထင်တယ်ဟဲ့ဟုတ်ကလားသူတို့ကိုယ်ပိုင်သိနေဖြစ်သွားပြီထင်တယ်ဟင် သူတို့ဒီတစ်ဖက်အာယုံတော့ပါပါဦးမလားဟဲ့သူတို့စီမှာပဲသူတို့သူတို့ဘက်ကပဲထားပြီးခံစားနေတော့တယ်ထင်တယ်ဟဲ့ဟုတ်ကလားဗျာဟင်အဲ့ဒါထောင်တွက်ထင်တယ်ဟဲ့ဟင်ဟင်အဲသူတို့ကြတော့ထောင်တွက်လို့ပြောတာထောင်တွက်ဆိုတာထောင်ထဲကထွက်တဲ့သူကိုပြောတာလောကုတ္တရာကိုကောလောကီအာယုန်နဲ့ခံစားရင်းမှတ်တာနဲ့သူ့အပြစ်မြင်ပြီးသူ့ဖြစ်ပြက်မြင်ပြီးဒီတွေကနေအစွဲကင်းပြီးလွတ်နေတာပြောတာထင်တယ်ဒါလောကုတ္တရာမဟုတ်ဘူးလားဟင် သဘောပေါက်သလားအဲ့တော့တို့သာဝတိပြည်သူပြည်သားတွေကသူတို့ဘာလုပ်လို့တယ်ဗျထမင်းချက်တဲ့ကလမကလည်းအမှတ်လုပ်ဖို့တင်တယ်ဟဲ့ဒီသံရွေရွေပြားမီဖေးဖေးပြားမီဟုတ်ကလားထမွေဦးမွေမွေပြားမီဟင်ဟင်ငှဲ့ငှဲ့ပြားမီဆိုတော့ဒီလောကီကိစ္စကိုအစွဲယုံနဲ့အစွဲသိကတော့လုံးရမတ်တပ်ပဲထင်တယ်ဟင်သူဝန်သာကင်းနိုင်မှာမလားဟင်ဝန်သာကင်းနိုင်ဘူးဗျလောက်တယ်ဗျ တို့တော့အဲ့ဒီမှာအမှတ်ကလေးပါနေတော့နောက်ကမှတ်ချက်ယူနေတော့ဟုတ်ကလားအဲ့ဒီတို့ကိုလေးနဲ့စိတ်ကလေးနဲ့အစွဲယုံနဲ့အစွဲစိတ်ကလေးနဲ့လုံနေတာကိုနောက်ကမှတ်ချက်ယူတဲ့အခါကျဖြစ်ပျက်တယ်မမြင်နိုင်ဘူးလားဟဲ့ငါရှိမရှိတွေကောမြင်မမြဲတွေကောကောင်းမကောင်းတွေကောပိုင်မပိုင်တွေကောအဲအကုန်လုံးမြင်နေပြီထင်တယ်ဟင်သူတို့ဆိုဘာလို့လို့သူတို့မရလိုက်ဘူးဆိုတာကောမသိနိုင်ဘူးလားဟင်သူတို့ဘာရလိုက်တော့ဟဲ့ဟင်ခါတိုင်းနဲ့ပြတ်ကုန်တာထင်တယ်ဟဲ့မြင်မှမြဲပဲနဲ့ ဟုတ်ကလားဟိအင်းအဲသူတို့အဲ့ဒီထမင်းချက်တဲ့ကလမလည်းဒီတိုင်းနဲ့ဗျဟိုတို့လေထုံတဲ့ကလားကဟောဟုတ်ကလားကျင်းတို့တို့ရမင်းကျိုးဆွဲဆွဲဗျမဒီတိုင်းနဲ့ဗျအဲတို့ငရုတ်သီးထောင်းတဲ့ကလားကကလမကဟောဒီတိုင်းပဲထင်တယ်ရေထန်းတဲ့ကလားကလည်းဒီတိုင်းတို့တာဝတိပြည်သူပြည်သားတွေပါလုံလို့သူတို့လုတ်တဲ့အလုပ်ကိုသွဲသိမ့်နေသွဲယုတ်ကရှိကလုတ်ပြီးဒီကနောက်ကမှတ်ချက်ယူတာထင်တယ်ဟိဟိသွဲသိမ့်နေဟုတ်ကလားဗျဟိ သို့သောနောက်ကမှတ်ချက်ကယိုးနေတော့ပဲ့နေတော့အင်းတို့အတိတ်ကကိလေသာကဝင်ကတာသေးလားအဟောင်းကိလေသာကဝင်ထကြွနိုင်သေးလားအဲအဟောင်းကလည်းလက်ငုံပေါ်နိုင်မြတ်ဒီလိုဆိုရှိရှိတိုင်းသူတော့မမြင်နိုင်ဘူးလားဟင်အမှန်မှန်နိုင်ရောဗျာဟင်ဒုက္ခကောမမြင်နိုင်ဘူးလားဒုက္ခဖြစ်ကြောင်းရောအမြင်နိုင်တာပဲဟုတ်ကလားဗျာဒါတတိတလုံးကထင်တယ်ဟဲ့ဒီလိုဆိုဒုက္ခဖြစ်ကြောင်းနဲ့ ဒုဒုက္ခကိုမြင်တဲ့ပုဂ္ဂိုလ်သည်ဒီဒုက္ခဖြစ်ကြောင်းနဲ့ဒုက္ခကိုတွေ့ဖက်မြင်မလားဗျ။ဟင်သူရဲ့ဆန့်ကျင်ပဲဖြစ်တဲ့ဟိုမက္ခနဲ့နိရောဓကို तू မကူဘူးလား။ဟုတ်ကလားဗျ။အစွဲကို तू မဖြုတ်ဘူးလား။ဒီလိုဆို तू အရှိရှိတဲ့အမှားမှန်တိုင်း तू အကုန်မြင်သွားပြီတင်တယ်။ဟုတ်ကလားဗျ။အဲဒီလိုဆိုရင်သူ့စိတ်ကလေးဒီတစ္ဆာမြင်နေပြီဗျာ။ဟင်တစ္ဆာမြင်နေတဲ့အတွက်ဒီပထမအရိယာသခန့်ရောက်တဲ့ပုဂ္ဂိုလ်ဒီ ဟင်အပေပုံသွားမဲ့ခရီးရှိသေးလားဒါရင်တိရိစ္ဆာန်အသေးကတော့လွတ်ပြီထင်တယ်ဟဲ့ကြိတ်တာသေးကတော့ငရဲသေးကတော့အတူတကယ်သေးကတော့သူ့အသေးလွတ်တဲ့နေရာကိုဒီတတိကပြနေတယ်ဒါဒီတတိကပြတာထင်တယ်အဲဒီတက်များဖက်လုံနိုင်သေးလို့ချင်းမုံနှစ်ပါးကိုပဲနိုင်တဲ့ဒုတိယတတိယရောက်ရင်ဟုတ်ကလားဟဲ့ကာမဘုံလူဘုံနဘုံကိုကာမဘုံခေါ်တာထင်တယ်ဗျဟင်အဲ့ဒီက အဲအဲ့ဒီကိုရောက်ဖို့ရှိသေးလားဟဲ့ဒီလိုဆိုလူပုံနတ်ပုံလူသင်းချိုင်းနတ်သင်းချိုင်းကိုသွားဖို့အသေးလွတ်ပြီထင်တယ်ဟုတ်ကလားဗျဟင်းလွတ်ပြီဗျတို့တော့အနာဂံပုဂ္ဂိုလ်တီသူတို့ပါလားဟဲ့ဂျမဘုံတော့ရောက်အောင်မှာထင်တယ်ဟဲ့အဲရောက်အောင်မှာပဲအဲဘဝတို့မာနာတို့အဝိဇ္ဇာတို့ဒီဟာပါအဲထွင်းထွင်းဖောက်ဖောက်နဲ့သိနိုင်အောင်ဒီတတိကတောက်လျှောက်လိုက်ပြီးတော့မှတ်ချက်ယူနေဟုတ်ကလားဗျာအဲ့ဒီဘဝမာနာအဝိဇ္ဇာတီဟုတ် တကယ်မရှိတာကိုဘဝကလည်းတတ်မဲ့နေတယ်ထင်တယ်မရှိတာကိုအရှိထင်လို့တတ်မဲ့နေတာမဟုတ်ဘူးလားမာနကတော့မရှိတာကိုအရှိထင်လို့သူများနိုးနေတာမဟုတ်ဘူးလားအဝိဇ္ဇာကလည်းဟိုကြောင်းပြန်ပြီးပြီးနေတာမဟုတ်ဘူးလားဟုတ်ကလားဗျာဒါတွေကိုတတိယနောက်ကမှမှတ်တမ်းယူလို့ရှိရင်သူကြောင်းကမပေါ်နိုင်ဘူးလားအဲပေါ်နိုင်လို့သူ့ကိုဟိုအခိုးပြေသွားတယ်အစွဲပြေသွားပြီဆိုရင်သူဒီဗြမဘုံကမလွတ်နိုင်ဘူးလားဗြမထောင်ကတော့မလွတ်နိုင်ဘူးလား အဲဗြမထောင်ကလွတ်တယ်ဆိုရင်ဗြမသင်္ချိုင်းဟုတ်ကလားလွတ်ပြီထင်တယ်ဟဲ့ဗြမသင်္ချိုင်းကအသေးလွတ်တဲ့နေရာဒီတတိကပြနိုင်မယ်ထင်တယ်ဗျာဟုတ်ကလားဗျာဟင်အဲ့တော့တို့လူဘဝရောက်တယ်တဲ့တရက်ဆိုတရက်ကိုဟင်မသေးတဲ့အကြောင်းလေးမသေးတဲ့နေရာလေးမြင်အောင်ဟင်မလုံချင်ညာဘူးလားလုံချင်ပါတယ်အဲလုံချင်ဘသူကဝင်ချေတောင်းလို့တော့ကြာဟင် ဟိုလုံချင်လုံလိုက်ပါလားဗျာဘာဖြစ်လို့တော့ဟင်ဟင်လုံချင်လုံပါတော့လားဗျာဘာဖြစ်လို့မလုံကြတာတော့ဟင်ဟောမေးလို့ရအောင်ဗျာမအားလို့ကပြောအောင်မလားဟင်ရတော့ပြောအောင်မလားဘာပြောအောင်မှာတော့ဟင်ဟင်ဟောတို့တောင်တိပြည်သူပြည်သားတွေသူတို့လည်းတို့လို့လုံလောက်ရတာပဲမဟုတ်ဘူးလားဟင်အဲသူတို့လည်းတို့လို့လုံလောက်ရတာပါပဲဟုတ်ကလားအိမ်တော်မှုရှိရင်ပဲလေတို့အိမ်တော်သားမှုမဟုတ်တော့လောက်ရမှာပဲထင်တယ်ဟုတ်ကလား သို့တော့ဒီအလုတ်လုပ်ရင်းနဲ့ဟိုလုတ်ပါတခါတည်းပြီးသွားတယ်ဟင်သူတို့ကကြီးခဲ့သို့အလုတ်လုပ်တယ်ထင်မဗျာကြီးပြီးအပါပါတော့လည်းပဲတစ်ဖက်ကရံသူကြည့်တယ်ထင်တယ်သူကတစ်လုံးလုံးထားလားကြီးရနှလုံးလုံးထားလားဟုတ်လားတို့လုံမိမိကြီးစားပါလားစားပုံရဟင်ကြီးလောက်တော့မလိမ္မာဘူးဟင်ဘယ်နှတော့ဟင်ကြီးရတခါတည်းနှလုံးပြီးတယ်ထင်တယ်ဟင်ဟင်သူကရံသူလည်းတစ်ဖက်ကကြည့်နေတယ်ဗျ ဟုတ်ဒီအသာသာစားနေတာဗျသိချလက်ချစားရလားလာဘူးဗျဟင်ဟိုရံသူကိုကြည့်နေတယ်တို့လည်းဒီဟာစားပြာရှိတာတော့စားရမှာထင်တယ်ဟဲ့လူဘဝရောက်လူအာယုံတော့ခံစားရမှာထင်တယ်တို့တော့အဲဒါကဘာဒါကညာပညာပေါ်မထင်တယ်ဒီလိုဆိုကောင်းတယ်ဆိုတဲ့ပေါ်မထင်တယ်ဟဲ့အဲမှတ်ချက်ချပါလာရင်ကောင်းတယ်ဆိုတယ်လို့အထင်မှားအမြင်မှားမှတ်ချက်ချလိုက်မိရင်ကြိုက်တယ်မကြိုက်လားတော့မှထင်တယ်ဟဲ့ဒီလိုဆိုရင်ရံသူ၄ခွအထိမခံဘူးလား ဟင်အခုတော်တို့ရွာတဲ့လေးကွာမထီတဲ့နေ့ရှိသေးလားဟုတ်ကလားဟင်တို့ကလည်းလေးကွာပဲအထီခံရင်းနေထမှာဘယ်လိုလိုဆန်တကာတို့ဆန်မတို့ဟင်ဟင်ဟင်လေးကွာထီတာတောင်ခံကောင်းကောင်းတယ်ဘယ်လိုတို့မြဆန်တကာဆန်မဟင်အလှုပ်ဘူးဗျဟင်ဆန်တကာဆန်မတွေလှုပ်ဘူးဗျတို့ဆုံးတကာဆုံးမပြောပြချင်တာတဲ့ဟင်ဟင် ဟင်ဆုံးကဘူကုံကလူတာမဟုတ်ဘူးလားဟင်ဟင်ဟင်ဆုံးချက်တာဘူကုံကမဟုတ်ဘူးလားအဲဆုံးကဆုံးမကဘူကုံကလားဟောတို့ဘာတော့ပိုးကိုက်စီးခြင်းတို့ကဘာတော့ဟင်ဆန္ဒကသာမတွေထင်တယ်ဟဲ့အဲ့ဒါတို့ဆန္ဒကသာမပြောလို့တယ်ကျင်နာဘူးတယ်ဗျာသိကောင်းအောင်တွေတော့ပြောပေးသမှာတဲ့ဟောတို့တို့ကဟင်တို့ကတော့ဟုတ်တဲ့အတိုင်းပြောတာဗျာဟင်တို့တို့သိကောင်းအောင်တွေတော့ပြောပေးသမှာဦးနဲ့ ဟင်သန္တကဆာမမနကတို့အဲ့လိုပြောသွားတယ်ဗျဟင်အဲ့တော့တို့ကြီးရတော့ဟောဟင်တစ်ဖက်ကအသာသာတော့လည်းပဲတစ်ဖက်ကရံသူကြည့်တယ်ဗျဟုတ်ကလားတို့ကောဟင်တစ်ဖက်ကလောကီအာယုန်နေကင်းနိုင်သလားဗျဟင်လူဘဝရောက်ဟုတ်ကလားလူခန္ဓာရရင်အသက်မူးမူးနဲ့ဝမ်းကြောင်းမှုတွေရှိသေးတယ်ဟုတ်ကလားဗျပြီးတော့တို့ဝေဘူးဆရာတော်ဘုရားကြီးလည်းအမြဲတမ်းဟောတယ်လို့သရဏဝတ်ခေါ်မှာပေါ့လေဟင် မိဘဝသာသမီဝတ်တွေလင့်ဝတ်မရဝတ်တွေရှိသေးတယ်ဟဲ့ဒါတွေရောပြည့်နိုင်သလားအဲဒါသရဏသီလတွေဟုတ်ကလားဗျအဲဒါတွေလည်းမกินနိုင်ပါဘူးဗျဒါတွေမกินလို့ဒါကိုမိမိကြီးနဲ့လုပ်နေမှာလားတပတ်ကတတိလေးပါရုံမဲ့ထင်တယ်ဒါရင်အလုပ်ပြတ်ဖို့လူသေးလားဟင်မအားလို့ကိုပြောကျင်သေးလားဟင်မအားလို့လည်းပြောကြရရှိပါဘူးဟင်အလုပ်ပြတ်မှာရောသိုးသေးလားကိုလုပ်တဲ့အလုပ်တတိနဲ့မှလုပ်ပါဒါပြောတာထင်တယ်ဟဲ့ ဟုတ်ကလားဗျာဒီလိုလေးလှုပ်လိုက်ရင်တို့ကောအသေးလွတ်တဲ့နေရာလေးမမြင်နိုင်ဘူးလားဟင်ဟင်အသေးလွတ်တဲ့လမ်းလေးကောတို့သွားပြီးသားဖြစ်မနေပြီဘူးလားဟင်လှုပ်နိုင်မှာမလားဗျဟင်တို့ဖရာလက်ထက်ကဘာတော့ကွယ်ကိတာဂေါရမီဆိုတာဒါသူတို့ကြားဘူးပါဟင်ဟိုမိတွေးတော့ဂေါရမီဆိုတာတူးရှိနေတဲ့အတွက်တို့ဒီကိုကိတာဂေါရမီလို့မဲ့ထားတာဟင်ဟိုဂေါရမီနှစ်ဦးဆုံးနေလို့လေ ဘောရမီနဲ့ဦးဆုံးနေလို့တို့ဟိုသာသင်လိုက်တုန်းကပေါ်ဗျာဟင်ဥသတိလာက၃ပါးဖြစ်နေတယ်ဟုတ်ဗျာ၃ပါးဖြစ်တော့ကင်းများဘက်ကဥသတိလာကသီလရှင်လေးနဲ့အလွန်တူနှုတ်ခမ်းနေနေလေးနဲ့ဟုတ်အဲတူကတော့အဲဘိုက်ကြီးကမိုးတွေနဲ့ဟုတ်ဗျာဟင်တူကတော့ဟိုကျူတော့ကမို့တယ်အဲ့ဒါဟောဥသတိလာ၃ပါးဖြစ်နေတော့ဘယ်လိုခေါ်ရတော့ဘိုက်မွေးသတိတဲ့သီလမသီလသတိတဲ့ကျူတော်သတိတဲ့ခွဲရတယ်လို့ပေါ့ဗျာ ဟင်ပတိယကသုံးပါးဖြစ်နေတာဟုတ်ဗျပြီးမှလည်းပဇာပတိယနှစ်ဦးဖြစ်နေဟင်ဂေါရမီယနှစ်ဦးဖြစ်နေတဲ့အတွက်ဟိုဘက်ကိုပဇာပတိဂေါရမီဖြစ်နေဟဲ့သို့မဟုတ်မိရိတော့ဂေါရမီပေါ့ဒီကဒီဘက်ကိုကိတာဂေါရမီဟုတ်ကလားဟင်သူကဆင်းရဲသားအမျိုးသမီးပါပဲကိတာသွားတော့သူကဟင်အပိန်လေးမို့အပိန်လေးမို့ဟုတ်ကလားအပိန်ဂေါရမီပေါ့လေပါဠိလိုတော့ကိတာပေါ့ဗမာလိုတော့ဂေါရမီပိန်ပေါ့ဗျာသို့သူပြေပြေမဟုတ်လို့ပါဗျာ ဟင်ဟင်ဂေါရမီပိန်များအဲ့ဒါဟင်အဲ့ဒီကိတာဂေါရမီကသူကဆင်းရဲတာပါသူ့ဗာရာဏသီထင်တာပဲကွတထေးကသူ့လောင်ထားတဲ့ရွှေတွေအကုန်လုံးမိသွေးဖြစ်ကုန်ဟုတ်ကလားမိသွေးတွေဖြစ်ကုန်ရွှေကဟုတ်ကလားဟင်သူနဲ့မထိုက်လို့ထင်တယ်ဟဲ့သူနဲ့မထိုက်လို့ထင်တယ်တို့ဟိုးမော်လမြိုင်နေတော့ကကြားခဲ့ဘူးသေးတယ်ဟိုတို့မုဒ္ဓမများသိမ့်တံသွားရှိအဲ့ဒီမှာ ရွှေအိုးပေါ်တယ်ဟဲ့ကြည့်တော့ရှိခိကတော့မကြီးပြီးတောင်းလို့လောက်ထားတာကိုနှစ်ဆစ်တောင်းလေးဟုတ်ကလားအဲ့ဒီအိုကြီးအကုန်လုံးအဲ့ဒီဟိုနှစ်ဆစ်တောင်းလေးတွေကဟောမိသွေးတွေကြီးတယ်လားအဲ့ဒါကိုမိန်းကလေးတယောက်လာကင်တော့မှအဲ့ဒါရွှေတန်ဖြစ်တယ်ဒါတော့တို့ဟိုဟိုတို့မော်နမန်စိမမာတို့ကတွေ့ခဲ့ဘူးတဲ့အတွေ့အကြုံပြောတာလေဟင်သူ့ဟိုထိုက်သူမထင်တယ်ဟဲ့ကံစသူမထင်တယ်ဟဲ့သူ့ပြစ်ပြီးမထင်တယ်ဟဲ့ဟုတ်ကလားဟဲ့ ဒီမင်းကလေးကလည်းဒီဘူမိယကလာတာဖြစ်မှာပေါ့ဟုတ်ကလားဗျာအဲ့တော့တို့ဟိုခုနကတထေးကလည်းပဲသူထားတဲ့ရွှေတီသူမြုပ်ထားတဲ့ရွှေတီအကုန်လုံးမိတွေးကဖြစ်ကုန်တယ်အဲ့တော့သူအသက်ကဲသို့ညနိုးတဲ့ယရနာဟဲ့ဟုတ်ကလားဒါမိတွေးကဖြစ်တယ်ဆိုတော့သိချမ်းသာပါမလားသိခင်းရနေတယ်အဲ့ဒီဖြစ်နေတဲ့အချိန်မှာသူ့မိတ်ဆွေကနေပြီးအကြံပေးတယ်အဲ့ဒါကိုခမဟိုလမ်းပေးမှာ ဟင်တို့ဆိုင်ခင်းတာပေါ့လေဖြာကြီးခင်းပြီးတော့ဟင်ဟင်ခဏထားပါသူထိုက်သူနဲ့တွေ့ရင်ဒါခဏဆွေးပြန်ဖြစ်မယ်အတွေ့အကြုံရှိသူဖြစ်မှာပေါ့လေပေးတာအဲ့လိုသူ့ကိုအကြံပေးတယ်ဗျဟုတ်ကလားအကြံပေးတော့သူကလည်းတခါတည်းတို့ဟိုပါပေါ့ဗျာဒီမိသွေးတွေဟင်လမ်းဘေးမှာဖြာကြီးခင်းထားအဲ့တော့မိသွေးဆိုတော့ရှိခိကမိသွေးဘာမှမသုံးမကြဘူးဘသူဝဲမဲ့တယ်တော့ သူမဝယ်ဘူးဗျာအကုန်လုံးလည်းလာကြည့်ဘာတွေတော့ကြည့်ဟောမိသွေးတွေဟိုမဲ့တထေးလုံးနေမိသွေးရောင်းရတယ်လို့အပြစ်တောင်ဆိုသွားသေးဟုတ်ကလားဗျာအဲ့ဒီမှာခုနကဂေါရမိဘိန်ကလည်းလာရောဆွဲခြင်းလေးနဲ့ဟုတ်ကလားဗျဟင်းကြည့်ပြီးအဖိုးသူများတွေကတော့ရွှေလိုခြင်းငွေလိုခြင်းလို့ကုန်ပစ္စည်းတင်တယ်အဖိုးကဒီရွှေတွေငွေတွေကိုဟင်းဘန်းတင်ထားတာကကုန်ပစ္စည်းလိုခြင်းလို့လားမေးတယ်ဟုတ်ကလားဗျ အဲသူသူကြတော့ရွှေတွေငွေတွေတိုင်းတွားမြင်တာကိုဗျာဟုတ်ကလားအဲ့တော့ဟိုကဟိုခုနကဟိုတတိကဝန်တာအာရပေါ့တမင်းမင်းဘာပြောတာတုံးမေးတယ်ဟောအဖိုးအဖေတို့လုပ်နေတာတွေကခုနပြောလို့ဟေးရွှေတွေငွေတွေကိုဘန်းတင်ရောက်နေလို့အဲ့ဒါမေးတာဘယ်ဟာတော့ရွှေဘယ်ဟာတော့ငွေကန့်ကြခံကိုအဲ့တော့သူလည်းကန့်ကြတယ်ရောအကုန်လုံးရွှေတွေငွေတွေပြန်ဖြစ်တယ်ဟုတ်ကလားဗျာအဲဒါနဲ့သူ့ကိုဒီပစ္စည်းတွေသူနဲ့ထိုက်တယ်ဆိုတော့သားနဲ့ပြီးစားလိုက်တယ်လေဟုတ်ကလားဗျာ အေးအဲ့တော်ကိုဆင်းရဲကတဲ့နဲ့တော့တထေးတော်ဖြစ်သွားတယ်ထင်တယ်ဟင်ဟင်တထေးတော်ဖြစ်သွားမှာပေါ့သို့မဟုတ်တထေးကြီးရဲ့ချွေးမတော်ဖြစ်သွားပြီထင်တယ်ဒီလိုနဲ့နေတော့ကလေးတယောက်ရတတ်တယောက်ရဟုတ်ကလားဟင်ตาတယောက်ရတော့ဟင်ကိုသွေးနဲ့ဟိုသတ်ထားတာလေးဆိုဘယ်လောက်ချစ်လိုက်မလဲဟဲ့တူဒီတော်ตาလေးဟုတ်ကလားဘယ်လောက်ချစ်လိုက်မလဲဟင်တူဒီတော်ตาလေးဘယ်လောက်ချစ်လိုက်မလဲ လှုပ်ဘူးသူတို့တွေ့ဘူးနဲ့တူတယ်ကြုံဘူးနဲ့တူတယ်ကြုံဘူးနဲ့တူတယ်တွေ့ဘူးနဲ့တူတယ်ဟင်ဟင်သန္တရာဆာမတို့ရေပထမသားလေးတို့ကဘယ်လိုနေတော့မချစ်ဘူးပေါ့နှင့်ပြထားနှင့်ပြထားလားဟင်နင်းနေချစ်ထားလားခမများများလားဟာဟုတ်ကလားဗျာတို့နင်းနေချစ်ထားလားလို့ဟင်ဝဲတို့ဒီတော့သားလေးဗျာအဲ့ဒီသားလေးက အဲဆိုကြပါစို့ဗျာဟိုသူ့ယောဂတစ်ခုနဲ့သိသွားရောဗျာဟုတ်ကလားသိသွားတော့အစွဲကြီးစွဲတော့အလွယ်ကြီးလွဲတာဟောဗျာဟင်အမှန်ကိုချင့်နေတော့တဏှာဖုံးနေတယ်နဲ့အမှန်မှန်တိုင်းမြင်သေးလားဟင်အရှိချစ်တိုင်းကမြင်သေးလားအဲ့တော့သူ့သားလေးကိုအသက်ရှင်အောင်ပြန်ပြီးကုပေးဖို့သေသမားတွေလိုက်အပ်တယ်အဲ့တော့သေသမားတွေကဟောကုနိုင်ပါမလား ဘာဖြစ်လို့ဆေးသမားကသေးတာကိုရှင်အောင်မလုပ်သေးနိုင်ဘူးလားဟင်ဟင်တို့ပိုးကိုက်ပြီးခြင်းကတော့ရှိမှာပါဒီမှာတော့တယောက်တလေမှရှိဘူးလားဟင်အဲ့တော့တဲသူတမျိုးလုံးလိုက်ပြီးတော့အဲ့ဒါလေးကိုသူဟိုဆေးဖျားကောင်းတယ်ဆိုလိုက်ပြပြီးဆေးဖျားကောင်းလို့လိုက်ပြသူကတော့တရက်ကနေရဆိုဟိုဟာလေးကလည်းအဲကြောက်ဖြစ်ရုပ်ကလေးလိုနေမှာနော်တရက်ကနေရဆိုတော့ဟင်ကောက်မြန်နန်းရရင်ဘယ်လိုနေမလဲဟင်ဟင် ကြောက်စရုပ်ကလေးလိုနေမှာပါဗျဖြူဖြူကိုယ်တောက်နှောင်လေးနေမှာဟင်ဟင်ဟုတ်ကလားဟဲ့တို့တော့ဒီလောက်ပုတ်နေတော့ဒီလောက်သေးနေတော့လည်းပဲဟုတ်ကလားသားဆိုတဲ့ချစ်ချင်းကရှိနေတော့သူ့တော့မုံလာဟင်ဟင်ဂေါရမီမုံလာဟိမုံဘူးဗျအပုတ်ကြီးလဲမုံမှုတယ်ဗျဟုတ်ကလားအသေးကြီးလဲမုံမှုတယ်ဗျဟုတ်ကလားဟဲ့ဆာမရဲ့ဟင်ဟင် ဟင်သန္တကာဆံအမတို့ကိုချင်းစာနော်ဟုတ်ကလားကိုချင်းရောစာလားလုံးဘူးသန္တကာဆံအမငါလူနေမှာပဲပေါ့ဟုတ်ကလားဟင်ငါလည်းသိုးသလားငါလည်းနေသေးဟွာตาသေးလားဟင်ငါလောက်တော့ဖြစ်သေးဘူးပြောမလားဟင်ဒုက္ခပူဆိုးမယ်ထင်တယ်ဟဲ့ဟင်ဟင်တို့ပါလားဟဲ့အဲတလားပြည့်တော့ဟောသုံးမလားဟိကလေးကသေးတော့သေးပြီတလားပြည့်သုံးမလားတို့ ဟင်လာပတ်ထင်တယ်ဟဲ့အဲတနှစ်ပြည့်တော့ဆုံးမလားအဲနှစ်ပတ်ထင်တယ်ဟဲ့အဲနှစ်နှစ်ပြည့်တော့ဆုံးမလားဘယ်တော့ဆုံးမှာဟင်ဂေါရမီနဲ့တို့သာမတို့နဲ့ဘသူကပို့တာတော့ဟုတ်ကလားသေးတောင်ဆုံးသေးဘူးထင်တယ်သေးတောင်ဆုံးမလားဟင်ဟင်တနေ့မှမေ့မရပါဘူးပြူပြူသမျှကုသိုလ်များကို အမျှခေါ်တော်မူပါဆိုသာတဲ့သတင်းစာတွေကတောင်ကြင်ညာသေးတယ်ပါသေးလားဟင် အင်းသူကရောရပုံကလှမ်းများဖတ်ပါလေလားဟင်ဟင်ဂေါရမီနဲ့ဘသူကပုံယူတာဟုတ်ကလားဗျတို့ဟာတွေဒီလောက်မညံ့ပါဘူးဗျဟင်ဟင်တို့ဟာတွေဒီလောက်မညံ့ပါဘူးဟင်အဲ့တော့အဲ့ဒါကြီးဟိုပြဒီပြကြတော့ဟိုကပုတ်ကလည်းပုတ်ပွားကလည်းပွားနာငါလည်းနာဟုတ်ကလားသူသာချစ်တာဘေးလူကချစ်နိုင်မှာမလားဟင်အဲဘေးလူတွေကအမှန်မှန်တိုင်းမြင်တာဟုတ်ရဟင်တဏှာမရှိပဲနဲ့ဟုတ်ကြ ဒီကလေးပေါ်ချစ်မှန်ချစ်ဖဲနဲ့အဲ့တော့မှန်မှန်နိုင်ရင်လည်းသေးတာကိုဒီမှန်းသိတယ်သုံးနေပြီဟုတ်ကလားသူသာမဆုံးတာအဲ့တော့ဘယ်လို့မှပြောလို့မရတော့မကောင်းကြောင်းဘူးဗောဗျဟင်အဲ့ဟင်အဲ့ဖရားတော့ကိုနိုင်တယ်ဆိုပြီးတော့ဟုတ်ဂေါရမီကိုဖရားစီပို့တယ်လေမကောင်းကြောင်းပို့ထင်တယ်ဟဲ့ဟုတ်ထင်တယ်ဟင်သာမရဲ့ဘယ်နဲ့တော့သံတကာကြီးပို့တာပါတော့မကောင်းကြောင်းပို့ထင်တယ်ဟင် ကွက်ပို့လိုက်ရောဗျာအဲ့တော့ဘုရားရှင်ကလည်းဘယ်နဲ့တုံးဟိုသေတာကြီးကိုမတိအောင်ဘယ်လိုလုပ်နိုင်ပါလဲတုံးအဲ့တော့တို့ကတော့ဥပ္ပတမိခေါ်တာပေါ့လေသူ့ကိုယ်သူသူ့တတိနဲ့သူတရားရအောင်ပေါ့ဗျာအေးဒီလိုဆိုရင်သမီးရဲ့ဟင်တို့မသေးဘူးသောအိမ်ပေါ့ကွဟင်အမိတော်ကောင်းဖာတော်ကောင်းအင်းဦးလေးဦးကြီးတော်ကောင်းရွှေမျိုးတယောက်ရောက်တော်ကောင်းဟုတ်ကလားမသေးဘူးတဲ့အိမ်က ဟေးမုံညင်းသည်လက်တစ်ခွန်းဆိုတာလက်တစ်ဖက်ခေါ်တာပေါ့ဟုတ်ကလားဟေးလက်တစ်ဖက်စာလောက်ရရင်တော့ဟေးရှင်ထိုင်လောက်ပါတယ်အဲ့ဒါလေးရှားပေးပါလို့ပြောဗျာဟေးအဲ့တော့ဟေးသူ့ဒီအသေးရရှင်အုံးမာတဲ့ထင်တယ်ဟဲ့အဲ့ဒီမျောလင်းချက်နဲ့တကားတဲ့တမျိုးလုံးတအိမ်ပြီးတအိမ်ပေါ့အဲတော်တို့အိမ်ကဟိုမသေးဘူးရဲ့သူများရှိသလားတော့မေးတယ်။အိုးဘယ်နေရာတွင်ဘသူသေးသွားဟာဒီအိမ်ကမုံညင်းစင်လည်းရမှာဟုတ်ပါဘူး။ တခါဟိုတအိမ်သွားပြန်တော့ဟုတ်ဘယ်နေ့ကဘယ်လာကဦးကြီးသေးတာအဖေသေးတာအမေသေးတာဟိုရွှေမျိုးဘသူသေးတာနဲ့အကုန်ပြောတာတစ်မျိုးလုံးသာဆုံးတယ်ဘယ်နဲ့တော့ဟိမုံကြီးစီရပါမလားဟင်မုံကြီးစီတော့မရဘူးတတိတော့ရလာတယ်မတိမဲလမ်းဖို့မဲ့တတိထင်တယ်ဟိအဲ့ဒီမှာတော့ငါသားမှသေးတာမှမဟုတ်ပဲအကုန်လုံးသေးကြတာပဲကိုဆိုတော့အမှန်မှန်တိုင်းမြင်သွားပြီထင်တယ်ဟဲ့ဟိအမှန်မှန်တိုင်းသိသွားပြီထင်တယ်ဟဲ့ ဒီမာရင်ပင်ချိုင်းကိုသွားဘုတ်ဆိုလွင့်ပြေးပြီးကြောင်းတော်သွားပြီးရဟန်းဝတ်တော်တာထင်တယ်ဗျာဟုတ်ကလားဗျာအဲရဟန်းဝတ်တော်ဟိုတို့တတိထင်တယ်ဟဲ့ဟင်တို့ကိလေသာဘဂတိကိလေသာဘဂတိတိဘိက္ခုဆိုတာကိလေသာဖြစ်စင်းနေတာတတိမဟုတ်ဘူးလားအဲ့ဒီတတိလေးကိုပဲယဟန်လို့ခေါ်နေတာဗျဟုတ်ကလားအဲ့တော့သူကသုံငန်းသွားလဲဒီတတိလေးလွတ်သေးလားဟိဟင်ဘောင်းကမသေးလားပြမယ်တတိကိုဗျ ဟိသားတော်ကလှော်လာဟိအင်းဘယ်နေရာသွားသွားလှုပ်ဖို့ပြဒီတတိလေးနဲ့ဒီလိုလေးနဲ့သူရှုပ်တရက်တော့သူမီတင်းကုတ်ထဲမှာရင်လူအိုးကြိုဗျာဟိရင်လူအိုးကြိုတယ်ဆိုတော့ဟိုရင်အေးကိုရင်နွေးဖြစ်အောင်လုပ်ရမှာထင်ဟိအဲ့တော့မီးပြင်းမထိုးရဘူးလားအဲ့မီးပြင်းထိုးတော့ထင်းနဲ့မီးနဲ့မတိုက်ဘူးလားဟိထင်းနဲ့မင်းနဲ့ဟိုတို့မီးနဲ့ထင်းနဲ့တိုက်ကြမှာဗျာတိုက်တော့ ဟိုဘက်ကမိအားကောင်းသလောက်ဒီဘက်ကထင်းဘက်ကဟင်မလောင်ဘူးလားမကြွားဘူးလားကြွားရင်ဘယ်နဲ့တော့ကြာမကြဘူးလားအဲ့ကြာကြမှာပေါ့သူကလည်းဟိုရင်မျိုးအိုးသာကျိုးနေတာအဲ့ဒီတခါတည်းဟိုမိတိုက်ခိုက်သလောက်ထင်းကရေရေကြီးထင်တယ်အဲ့ဒီရေရေကြီးကနေနောက်တော့ဟင်သူဟိုအဆိုရကုံကုံသလောက်အရေးကနေမဲလိမထင်တယ်အဲအမဲကနေပြာဖြစ်တော့ဖြူပြီးထင်တယ် အဲလေရတိုက်ဖွာကနေဆိုကြလေရတိုက်ဖွာကနေဆိုကြလေရတိုက်တဲ့ဖွာကနေဆိုကြဒါတင်တဲ့ဟိသူကဒါဆိုင်ကြည့်နေတယ်အဲ့ဒီချိန်မှာဘုရားရှင်ကနေလှမ်းပြီးတော့သူเจ้าတော်ကနေဟောတာတင်တယ်ခုနသူပြောတဲ့ခါထားလေးလေအကျဉ်သူကတော့အသက်တရားမရပြီမဲ့လေတဲ့ဟုတ်ကလားမသေးတဲ့အကြောင်းဟုတ်ကလားမသေးတဲ့လမ်းကိုမမြင်ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာရှုံးတယ်လို့ပြောရမှာမမြဘူးတဲ့ရှုံးတယ်တူတူပဲထင်တယ် အကျဉ်သူကတော့တရက်ထဲပဲနေရနေရတဲ့အဲ့ဒီနေရတဲ့တရက်ကလေးကိုမသေးတဲ့လားဟုတ်ကလားမသေးတဲ့အကြောင်းကိုသိရင်အဲ့ဒီပုဂ္ဂိုလ်အမြတ်ထွက်တယ်တဲ့ဒါပြောတာအဲ့ဒီမှာတင်သူတို့အရာတမတည်တာတယ်မဗျာဟုတ်ကလားရဲ့အဲ့တော့တို့ဂေါရမီကဟိုတို့ကိတာဂေါရမီတယ်ဟဲ့ကိတာဂေါရမီရတာမိဘူကဟောလိုက်တဲ့တရားတယ်ဘသူဟောတော့မိဘူကဟောတာမိတိုက်ခိုက်တလောက် င်းပြက်ထင်းပြက်သလောက်ဟုတ်ကလားဟင်ပထမတော့ထင်းဆိုတဲ့ဟင်တဏ္ဍာမရှိသေးတယ်နဲ့ဟဲ့ဟောတို့မိကလောင်စားလို့တဖြည်းဖြည်းနဲ့တပွားဖွာကနေနဲ့တပွားပြီးတပွားတပွားပြီးတပွားဆိုရင်အရှိကဒိုးမလာဘူးလားဟိဟင်ပြာတွေကကြွေကြွေကြအရှိကဒိုးလာတယ်သူသွားမြင်နေတာဒါမြင်လို့အဲ့ဒီမှာတပွားပွားနဲ့အဲသူမြင်တယ်လို့ဒုက္ခနာကြီးဟာဟောဟဲ့ဟင်မွေးစားနဲ့စားရင် ခုချိန်ဆိုတော်တော်တူလောက်ပြီထင်တယ်ပင်ကြိုင်သွားဖို့မွေးစားနဲ့အခုနဲ့ဘယ်ဟာကခကြီးရှိမလားတူမလဲဥပမာ80ဆိုပါတော့ဗျာအခုခေတ်ကတော့80တော့ဌာနနှုံပြောတာပေါ့ဟင်းတတန်းနဲ့ပြောရင်တော့85နဲ့နေမှာပါဟင်းအနှစ်တရားလေးတစ်နှစ်တစ်နှစ်ရောမှာပေါ့ဗျာအဲ့တော့ခု2500ဆိုရင်တို့ပါလားဟင်25နဲ့ရောပြီပေါ့ဗျဟုတ်ကလားဟဲ့အဲ့တော့85နဲ့ဖြမ်းပြန်လုံးထားပါတော့ဟုတ်ကလား85နဲ့ဆို25 25 25 သုံးပြထင်တယ်ဟဲ့ဟင်ငယ်တော်အရွယ်လူလတ်လူကြီးဟုတ်ကလားဟိဒီလိုဆိုရင်တို့မွေးခြင်းသားဆိုရင်သူ့တက်တန်းပြီ85နှစ်လို့ပြောလို့ရတယ်ထင်တယ်25နှစ်ပြည့်တဲ့ပုဂ္ဂိုလ်ဟုတ်ကလား90ပြည့်တဲ့ပုဂ္ဂိုလ်ဟင်25နှစ်ကြာတော့တယ်ဗျဟင်တကယ်လို့80တဲ့ရောက်နေပုဂ္ဂိုလ်ဟုတ်ကလားဟဲ့ဒီလိုဆိုထင်းခဲ့ဆိုတို့ကောတူသလားမတူဘူးလား သူပြောလို့ပါဗျသူတို့တော့ရှိရုံးမဲထင်ပါအဲ့ဒါတော့သံတကာနဲ့ဆံမအတူလားအရှိလားအာဟင်သူကဟို9နှစ်ကြောင်းမြန်လာမှာပေါ့ဗျာ9နှစ်ကြောင်းမြန်လာပြီး80ထင်းနေမှာထင်ပါဟင်ဟင်9နှစ်ကြောင်းမြန်လာမယ်ထင်တယ်ဘယ်လိုတော့မြဟင်ဟင်အာသံမပေါ့ဗျာဟင်ဟင်ဟောလာဘုခု ဟိုဒီဘက်ကနေခဲ့တဲ့ဘက်က80ပြည့်ပါပြီထင်တယ်အဲ့တော့နေဖို့ရာကြာနာ9နှစ်ပဲထင်တယ်ဟဲ့သိမဲ့ဘက်က9နှစ်ပဲလို့တော့တယ်ဟိုထင်းရှည်ကြီးလားထင်းတူလေးလားဟုတ်ကလားအဲ့ဒါကိုသာနကသာမတို့က9နှစ်ရတာ9နှစ်ပဲရှိသေးပြီဟင်80ကြာသေးပြီကြောင်းမြန်လာလိမ့်မယ်ထင်တယ်ဟဲ့ဟင်ဟင်ရုပ်ကတော့80ပါဗျာစိတ်ကတော့9နှစ်တောင်ပြည်သေးပါဦးထင်မှာပြည့်ပလားဟင် အာ95နှစ်လုံးလုံးကြီးကြာမှာထမဗျာဟင်တိုင်း90လုံးလုံးကြာ95နှစ်လုံးလုံးကြီးကြာမေးပေါ့ဟုတ်ကလားဟင်ရုပ်သက်ကတော့ရုပ်စာစားတဲ့အတွက်ဟင်နေတိုင်းနေတိုင်းသူကရင့်လာတယ်ထင်တယ်ဟဲ့စိတ်သာဖြစ်တဲ့တတိဘသူစားတော့ဟဲ့ငါးနှစ်တောင်ရှိသေးပါဦးထင်ပါဟောမိတွင်သားလေးတွေနဲ့တူပါတယ်ငါးနှစ်လားမိတွင်သားလေးတွေဟင် ဟာဟုတ်ကလားဗျာနော်ငါလည်းတောင်းပြေသေးဘူးလားသူကစိတ်သာစားမှမသွားစိတ်ဘယ်တော့ရင်မှာလဲတော့စိတ်သာစားမှစိတ်ကရင်မှာပေါ့အဲ့တော့ယုတ်သိညာကတော့ခုဘာတော့ဟဲ့90ထိကြာလာပြီထင်တယ်စိတ်သိညာကကြာပြီဘူးထင်မိထွန်းသားပဲရှိသေးတယ်ဟေးဟုတ်ကလားဗျာဟင်ဩစိတ်ကတော့ဩတို့ငါးနှစ်တုန်းကလည်းကြိုက်တာတွေ့လူကျင်တာပဲဟုတ်ကလားဟင်မကြိုက်တာတွေ့မုန်းတာပဲအခုတော့ကြိုက်တာတွေ့တဲ့နေတော့ ဟင်ဟာဟုတ်ဗျာဒါကြီးစိတ်ပညာကြပါလားဟင်ယုတ်ပညာကတော့ကြတယ်နဲ့မျှထမသိပညာကြပါလားဟင်ကြယုတ်ပညာကတော့ဟုတ်ပြီဗျသူကရုပ်စာသားတဲ့အတွက်တစ်နှစ်တစ်ချိန်သူကတတန်းတိုးတာပြောင်းပါပေါ့ဗျာဟင်သိပညာကကြပါလားဗျဘာဖြစ်လို့တော့စိတ်စာမှမသားပဲစိတ်ကဘယ်တော့ရင်မှာတယ်တော့ဟင်စိတ်စာမသားသေးစိတ်ကရင်နေဘူးဗျ ငငယ်တုန်းကလည်းကြိုက်ထားတွေ့လိုချင်တယ်အခုလည်းဒီတိုင်းပဲဟင်ငငယ်တုန်းကမကြိုက်ထားတွေ့မုံနဲ့အခုလည်းဒီတိုင်းပဲထင်ဟုတ်ကလားဟဲ့ဟင်ဟင်အဲ့တော့သိကတော့ဘယ်နဲ့တော့95နဲ့လုံးလုံးကြောင်းမှာပါဗျာခုမှမိသွင်းသားနေမှာပါဟင်အဲ့တော့တို့ကြည်တာကောရမီကတော့ဟောမိဘူမှာကြည်ပြီးဘဝကိုလည်းဒီလိုတွားမြင်နေတယ်ထင်တယ်ဟဲ့ပြက်နေတာလေဟင်တို့တဲမှာကောဟိုတစ်ဖက်ကဟိုရေတမြေတလို့ခေါ်တဲ့အသွေးနဲ့သားထင်တယ်ဟဲ့ တစ်ဖက်ကလေတာမီတာထင်တယ်ဟဲ့ဒါလည်းတို့မိဖို့ကြီးနဲ့ရင်တို့တိုက်ခိုက်နေသလိုပဲမဟုတ်ဘူးလားတို့မိုးထင်းတဲ့မိနဲ့တိုက်ခိုက်နေသလိုပဲမဟုတ်ဘူးလားဗျာဟုတ်ကလားဗျာအဲ့တော့ဟိုမှာတဖွာဖွာကြည့်ပြီးဒုက္ခနာဖြစ်ခင်သွားမြင်တယ်အဲ့တော့တို့ဟိုသာမတို့တော့ထမင်းချက်ဘူးလားဟင်မိမွေးဘူးလားဘယ်နှခါလောက်ရှိပြီတော့မိဘူးလဲထိုင်ပြီးမွေးတာဘယ်နှခါရှိပြီတော့ဟင်ဟုတ်ကလားဟင် ဩပြာတွေကညှုလို့နဲ့တူပါဗျာမမြင်ရတာဟိုးဂေါရပိပိန်ပြာကတော့ဟာပြာရင်ကြီးတွေကိုမြင်တာထင်ပါဟင်သာမကမြင်လားအဟုတ်ကလားဟင်ပြာကြွေတာမြင်တာလားငါကြွေတာမြင်တာလားဗျဟေးလွတ်ပါဦးမြောက်ခန္တကာရဲ့ခမည်းဟာကြီးဗာမြင်တာတော့မိဖို့တွေကပြာကြွေတာနဲ့ပြီးပြီထင်တယ်ဟင်တော့ဂေါရမီတို့ကတော့ဟိုပြာကြွေတာကြည်ရင် မတ်တတ်နဲ့သူခန္ဓာဖြစ်စီမှာသွားမြင်တာထင်တယ် ဟုတ်ကလားဟင်တို့သာမကပဲနေတော့ကြာကြွေတာတွေလားငါကြွေတာဖြစ်အောင်ဟင်တို့ဟာလုတ်ကြောမယ်ခမရကလည်းထောက်ခံမြမယ်ဟင်ဟင်ဟင်ဘယ်နဲ့တော့တို့လည်းမိဘူးတော့ဟင်နေတိုင်းမိဘူးကြောင်ဝင်နေကြတာပဲဟုတ်ကလားကဲတတိမရှိတော့ဘာသိရတော့ဒါဘာဖြစ်လို့တော့ဂေါတမီလည်းဒီမိဘူးကိုဒီမျက်လုံးနဲ့ကြည့်တာပဲ တို့လည်းပဲဒီမိဖို့ကိုဒီမျက်လုံးနဲ့ကြည့်တာပဲမဟုတ်ဘူးလားသို့တော့ဂေါတမီတော့ဟောမတိလန်းသွားမြင်လေဗျသူအရတဖို့ရောက်သွားတာထင်တယ်ဟဲ့ဟင်တို့တော့ဘာလို့မမြင်တော့ပုတ်ကလာဟဲ့ဟင်သူတို့ထမင်းလောက်သာချက်တာနဲ့တူပါတယ်ထမင်းသာချက်သိချင်တာလူချက်တာမြင်လားပုတ်ကလာဟဲ့ဘယ်တော့မြင်ရမှာတော့ဟင်ဟင်တရားပြန်နေရင်တော့မေးဖို့ကြောင်းတော့ဟင်ဟင်မေးဖို့ကြောင်းတွေကဟောပါတော့ ဟိုအသေးလို့တက်လာတွေ့ခဲ့လိမ့်မယ်ထင်ပါတယ်ဟင်ဒီကပြန်ရင်မိဖို့ကြောင့်ဝင်ရင်ဘိုးဘာတော့အဲမိဖို့ကြောင့်ဝင်တာနဲ့လွတ်ချင်တဲ့ပုဂ္ဂိုလ်တော့လွတ်အောင်လုပ်ပြရတာဟုတ်ရတို့တော့မိဖို့ကြောင့်ဝင်တာဘယ်တော့ဆာမကပြန်90ကျော်ပြတဲ့မိဖို့တဲ့ဝင်တာဟင်ဟင်မိဖို့တဲ့ဝင်တာ90ကျော်ပြတဲ့ဘယ်နဲ့တော့အဲလွတ်ချင်ရင်တော့လွတ်เสียတွေးလောက်မှာပေါ့ဗျာမလွတ်ချင်သေးလို့နေမှာပါဗျာဟင် ထောင်ထောင်နေနေရတာပြောနေတယ်ထင်ပါသဗျာဟင်အိမ်ထောင်အိမ်ထောင်ပြောနေထင်တယ်ဟင်တို့ထောင်ကြီးတွေသွားကြည့်လိုက်ခွဲ့ဟိုတို့ပသိမ်ဆိုင်နာတို့ကထောင်ထဲဝင်ကြည့်ဘူးတဲ့ထောင်မင်းသားဆိုတာရှိသေးဟုတ်ကလားထောင်ထဲမှာတို့ကျမ်းတဲ့လူတွေကိုပြန်အုပ်ချုပ်တဲ့အမိုက်ဆုံးတဲ့အမိုက်ဆုံးဟာအဲ့ဒါထောင်မင်းသားထောင်မင်းသားကြိုက်တာကုန်ရဟင် तू ဘာလို့ရဟုတ်ဟုတ်ကလားအဲ့တော့ထောင်မင်းသားကထွက်ချင်မမလား ဟုတ်ကလားဒုက္ခခံရတဲ့မျိုးကိုဒုက္ခပန်ရတဲ့မျိုးထင်တယ်ဟုတ်ကလားဒုက္ခခံရတဲ့မျိုးမဟုတ်ဒုက္ခပန်ရတဲ့မျိုးဟုတ်ကလားဗျဟင်ဒီကောင်တို့ထွက်ပြေးပါမလားဟင်ထွက်ပြေးဘူးဟုတ်ကလားဟင်ထောင်မင်းသားဖြစ်နေတာဟိုးဗျာဟင်အဲ့တော့သူကောထောင်ကထွက်တာတောင်ထွက်ကျင်မမလားဟင်ကြံတဲ့ဟာတွေကောအမှုရန်တွေကောသူ့လွတ်ကျင်မမလားသူလည်းဘယ်နေတော့ဟဲ့ဟင် ဆံမှာထွက်ချင်လားထင်ပါဘူးဗျာထွက်ခါနီးကြမျက်ရည်နဲ့မျက်ခွက်နီးမှာပါပဲဩသာသနာနဲ့လေကြုံများဟုတ်ကလားဟင်ဩသာသနာမှာတိတင့်တိတိုက်တဲ့သစ္စာတရားထင်တယ်ဟဲ့ဟုတ်ကလားဟင်သွားလို့ရတဲ့မက်ခင်ထင်တယ်ဟဲ့ဒါလည်းတို့ထဲမှာရှိနေတယ်ထင်တယ်ရှိနေရင်တို့လူဘဝရောက်တုံးလေးအသေးလွတ်တဲ့နေရာလေးလဲကြည်သွားကြသမ်းပါဦးများဟင်ကြည်နိုင်ပါမလား ဟင်အခုဒါနနဲ့ဟိုကြည့်လို့ကောအသေးလို့တဲ့နေရာမြင်လားဟဲ့ဒါနကဟိုတိမဲ့နေရာကသူဆွဲခေါ်နိုင်တာဟုတ်ဗျသီလနဲ့ကောဗျမြင်နိုင်ဘူးဗျဘာဝနာတော့တမထဘာဝနာနဲ့ရနိုင်မှာမလားအေးဝိပဿနာဘာဝနာမှာဗျဝိပဿနာဘာဝနာကြီးတဲ့တောင်ရနိုင်မှာမလားဟင်သူအားကောင်းမှမက်ဖို့ပဲဖို့ကူတာမဟုတ်ဘူးလားအဲ့တော့သာသနာနဲ့ကြုံတုံးဗျလူဘဝရောက်တုံးဗျဟုတ်ကလား အသေးလွတ်တဲ့နေရာလေးလည်းကြိုးစားကြအောင်ကဲနာကြသို့